သာသနာတော်တက်ကြတဲ့2555ခုနှစ်လူတို့ဩဟာကောဇာတက်ကြတဲ့1383ခုနှစ်ဘုရုကေမန္တလွေလာရာတိတကုလဇန်ရှိရနေယနေ့ရှင်မင်းဝသာသနာရိတ်တာတို့ဓမ္မတဝနာကုသိုလ်ဒုလရောက်စီပူကြတဲ့ဓမ္မမာမက တရားလူလာကြတဲ့ယောဂီတော်ရှင်များကိုဘုန်းကြီးဓမ္မဒါနတရားလူပေးလူမှန်ကတော့သက္ကထာဝက်ကသံယုတ်ပါဠိတော်မှာဒါတဲ့သရာတုတ်တံခေါ်ကောင်းခြင်းလေးပြတရားတော်ပါဠိပြတရားလေးကောင်းခြင်းလေးပြတရားတော်မြတ်စွာဘုရားက အကောင်းဆုံးတရားတွေကိုရွေးပြီးတော့ဟောကြားပေးတာအဲဒီအကောင်းဆုံးတရားတွေကိုဟောတာလေမေးတဲ့အမေးပု္ပ္ပာရှိနေလို့ပါရရှင်ကိုရောင်မြတ်จิตတဝတိပြေမောဒီတော်အကြောင်းမှာတရင်သုံးပြီးတော့နေစဉ်မှာအကလသံကောင်ရအချိန်ခါကာလပေါ့သံကောင်ရအချိန်ဆိုတာအလုံး လောကမှာလူသားတွေအကုန်လုံးအိတ်ဆက်နားယူကြတဲ့အချိန်ပေါ့အဲဒီလိုတန်းကောင်းရန်အချိန်ကကာလရောက်တဲ့အခါအမျိုးအမည်အားဖြင့်မတင်ရှားတဲ့နတ်သားတဦးဟာမြတ်စွာဘုရားထံမှာရောက်လာတယ်ရောက်လာပြီးတော့တင်းလျော်လျောက်ပတ်တဲ့နေရာဌာနမှာမတက်ရန်ပြီးတော့မြတ်စွာဘုရားကို သူသိလိုတာလေးတွေသူလျှောက်တယ် ကိန္တုယဝါသရတာတုကိန္တုတာတုပဋိဋ္ဌိတာကိန္တုနရဏံယတနာကိန္တုဇောရိဟိရူဟရံဗန္တိဘုံတော်နေဝထွန်းလင်းတပ်ပါတော်မူ၏သောမြတ်စွာဘုရားယဝဇရတာတုအိုမင်းတီတိုင်အောင်ကောင်းသောတရားတိကကိန္တုအဘေယပါဏိမြတ်စွာဘုရား ပရိတိတာခိုင်နေတည်တတ်လီရှိသောသာရုကောင်းသောယန္တိကကိန္တုဘေဗာနိမြတ်စွာဘုရားဗန္တိဘုံတော်နေဝထွန်းလင်းတပ်ပါတော်မူပေသောမြတ်စွာဘုရားနရဏံဒုဝပေါင်းတို့ဤယရဏံအဖို့တိုက်အဖို့တန်ဆုံးဖြစ်သောယရဏတိကကိန္တုအဘေဗာနိမြတ်စွာဘုရားဇောရိဟိတကုတ္တမြတ်သူဇောသူဇောတို့သည် ဒုဟရံမခိုးယူနိုင်သောဥစ္စာကဂိန္တုအဘေဘာနိမြတ်စွာဘုရားအဲဒီမှာလက်သားကမြတ်စွာဘုရားရှင်ကိုတော်မြတ်ကြီးကိုလျှောက်တယ်။အိုမင်းသည့်တိုင်အောင်အသက်ရွယ်ကြီးရင်လို့နောက်ဆုံးကရင်ညောင်ဆောင်မောတရားညောင်ဆောင်မောရောက်သည့်တိုင်အောင်အကောင်းဆုံးတရားပါလေအကောင်းဆုံးရပါလေ။ နောက်တစ်ခါအာလုံတော်မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကတပ်ပြီးသင်္ခါရအနိစ္စလို့ဟောတာကုံလုံးယုံနာဓမ္မသင်္ခါရတရားတွေဟာမမြဲတဲ့တရားတွေအကုန်လုံးမမြဲဘူးမခိုင်မာဘူးမတည်တတ်ဘူးဆိုတော့ခိုင်မြဲတဲ့အရာခိုင်မြဲတဲ့တရားဆိုတာ အဲ့ဒီမှာခိုင်မြဲတဲ့အရာဆိုတာရှိသလားတဲ့အဲ့ဒီခိုင်မြဲတည်တတ်လို့ရှိရင်ခိုင်မြဲလို့ရှိရင် ကောင်းတဲ့တရားဟာပဲတရားမျိုးလေတရားမျိုးလေမိကြလောကမှာလူတွေသုံးဆောင်နေကြတဲ့ယရနာတွေဆိုတာမျိုးမျိုးရှိတယ်တဲ့အဲ့ဒီယရနာတွေအတွင်းမှာလည်းပဲအဖို့ထက်အဖို့တန်ဆုံးဖြစ်တဲ့ယရနာအဲ့ဒီယရနာဟာဘယ်ဟာကိုခေါ်ပါသလဲ လောကမှာဘယ်လိုပစ္စည်းတွေပဲထားတာမလုံခြုံဘူးတဲ့တခုတည်းညာလူစိုးလူစိုးတွေခိုးနိုင်တယ်ယူနိုင်တယ်တိုက်နိုင်တယ်ခိုက်နိုင်တယ်ပစ္စည်းဝတ္ထုတွေဆိုတာဟာဘုန်းကြီးတို့ရန်သူမျိုး၅ပါးနဲ့ဆက်ဆံနေတယ်။ဘာနဲ့ဆက်ဆံနေလဲ။ရန်သူမျိုး၅ပါးနဲ့ဆက်ဆံနေတယ်မိနဲ့လည်းဆက်ဆံနေတယ် ရေလည်းလည်းဆက်ဆံတယ်မင်းလည်းလည်းဆက်ဆံတယ်တကူတပြလည်းလည်းဆက်ဆံတယ်လူသားစုသမီးစုလည်းလည်းဆက်ဆံတယ်အမွေကသားစုသမီးစုပဲအဲလိုရန်သူမျိုးငါးပါးတပါးပါဖြစ်စီမယ်ဆိုရင်မိမိရှာဝေထားတဲ့ပစ္စည်းဥစ္စာတွေမပြည့်စည်နိုင်ဘူးလားသူရာသီကုတုကပူရင်းတယ်ပူရင်းတဲ့အခါကလည်းကြတော့မီးကိုစိုးရိမ်နေရတယ် ဘာကိုစိုးရိမ်နေရတာဒီမိလောင်မှာကိုစိုးရိမ်နေရတယ်မိလောင်ပြီဆိုရင်ကတော့ဖြင့်ဘုန်းကြီးတို့ယောဂီများလူခိုးလို့မကုံပေနဲ့မိသေးကြုံပြီဆိုရင်တော့ရင်လေးတော့ဖို့တော့ခွက်လေးတစ်ခွက်လောက်တော့မှရလို့မရတော့အဲ့လောက်တိအောင်ဒုက္ခရောက်သွားနိုင်တယ်ဆရာကြောင့်မို့ပစ္စည်းဝတ္ထုတွေဆိုတာဒီယံသူမျိုး၅ပါးနဲ့ဆက်ဆံနေတဲ့အတွက်ကြောင့်မို့ အဲဒီလိုတကုတဲ့ညာလူဆိုးလူဆိုးတွေရန်သူမျိုး၅ပါးတွေမပြည့်စည်နိုင်တဲ့အရာဆိုတာဘာလဲတဲ့ဒီလိုဘုရားရှင်ကိုရောင်မြတ်ကြီးကိုမေးတဲ့ခါကျတော့ဘုရားရှင်ကိုရောင်မြတ်ကြီးကတိလယာဝဇရတာတုဒေဝဗုဒ္ဓတိလိုရင်းနေမင်းမြန်လျောက်တာလညာဟုအမောင်နတယာဝဇရတာတုအိုမင်းတိတံအောင်ကောင်းသောအရာတိကတိလံကိုချင်းတိလပါပေ၏ ဖူမင်းသည့်တိုင်အောင်နောက်ဆုံးသေးရညောင်ဆောင်ရောက်သည့်တိုင်အောင်မိမိအတွက်အကောင်းဆုံးတရားဟာပြည့်စုံပြီးတော့နေရင်ကောင်းဆုံးတရားဟာအကောင်းဆုံးယဟန်ပါလဲဆိုရင်ကိုကျင့်သီလပဲမိမိအတွက်အိုမင်းသည့်တိုင်အောင်အကောင်းဆုံးတရားဟာတရားလေကိုကျင့်သီလ အဲ့ဒီကိုကျင့်တရားတွေကောင်းရင်အဲ့ဒီပုဂ္ဂိုလ်ဟာနောက်ဆုံးတရားညောင်ဆောင်ပေါ်ရောက်လို့တည်သွားပြီမယ်လို့လည်းပဲသူ့ရဲ့ခုံသိက္ခာကြီးဘာမှချမ်းသွားကိုကျင့်တရားတွေပြည့်စည်နေပြီဆိုရင်ဘလောက်ပဲဒီပုဂ္ဂိုလ်ဟာချမ်းသာတဲ့ပုဂ္ဂိုလ်ဖြစ်ဖြစ်စေဘလောက်ပဲယာသူဂုံတိန်တွေကြီးတဲ့ပုဂ္ဂိုလ်ပဲဖြစ်ဖြစ်စေဘလောက်ပဲအာနာကြီးတဲ့ပုဂ္ဂိုလ်တွေဖြစ်ဖြစ်စေ ကိုခြင်းတရားတွေပြည့်ပြားနေပြီဆိုရင်ကိုခြင်းသီလတွေပြည့်ပြားနေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ရဲ့ဂုံသိက္ခာတွေရှိသေးရလားဗျာကိုခြင်းတရားတွေပြည့်ပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာဘလောက်ပဲပြည့်စည်ရှိရှိဘလောက်ပဲချမ်းသာချမ်းသာဘလောက်ပဲရာထူးတွေအာနာရည်နဲ့ပြည့်စုံပြည့်စုံအဲ့ဒီပုဂ္ဂိုလ်မှာဘာဂုံသိက္ခာမှမရှိတော့ဒါကြောင့်မို့ဘုရားရှင်ကိုရောမြတ်ကြီးကဒေဝဗုဒ္ဓတိလုံရင်းနဲ့မေးမြလျောက်တာလမ်းကြဥပမောင်နတ္တာ ယဝကရတာတို့အိုမင်းသည့်တန်အောင်ကောင်းသောအရာတိကသီလံကိုခြင်းသီလအပါပေတိဒီသီလတရားကတော့ဖြင့်အကောင်းဆုံးပဲတဲ့အိုမင်းသည့်တန်အောင်ဟောဤသီလရည်ပြည့်စုံသွားရင်ခုဒီနေ့ဘုန်းကြီးတို့ရှင်မင်းဝဓမ္မမိသားစုများရှင်မင်းဝရိတ်တာကိုရောက်လာပြီဆိုတဲ့နေ့ကစပြီးတော့သီလအပြီးမဆောက်တည်ရဘူးလား အဲ့ဒီသီလတရားတွေစင်ကြယ်အောင်လေးနိုင်မယ်ဆိုရင်မကောင်းဘူးလားကောင်းပြီအခုချိန်လေးတွေဒီအသေးရွယ်တွေမဟုတ်ဘူးဟောဒီသီလတရားတွေဟာအမြဲတမ်းစောင့်ထိန်သွားနိုင်မယ်ဆိုပါရင်အနည်းဆုံးအောက်ထင်၅ပါးသီလအဲ့ဒီ၅ပါးသီလကိုအမြဲတမ်းစောင့်ထိန်သွားနိုင်တယ်အမြဲတမ်းမိမိလိုစောင့်စောင့်ရှောက်သွားနိုင်တယ်ဆိုရင်အကောင်းဆုံးပဲတဲ့အကောင်းဆုံးပဲတဲ့ အဲ့ဒီသီလမှာလည်းပဲဘုန်းကြီးတို့ဝါရိတသီလစာရိတသီလလို့သီလနှမျိုးဘယ်နှမျိုးရှိတယ်ဝါရိတသီလဆိုတာအခုယောဂီတွေစောင့်တည်စောင့်သိနေတဲ့သီလရည်မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကသူ့အသက်မတတ်နဲ့သူ့ဇာမကုန်းနဲ့သူ့တန်အင်ရမမှန်းနဲ့ဘုရားရှင်ကိုရောင်မြတ်ကြီးကသီလသိက္ခာပုဒ်ညွှန်ကြားထားခဲ့ အဲ့ဒီသီလသိက္ခာပုဒ်တွေကိုမိမိရိုးရိုးသေးသေးစင်ကြင်အောင်ဆောင်ထိန်းထားလို့ရှိရင်အဲ့ဒီသီလစင်ကြင်နေပြီဆိုရင်ဒီပုဂ္ဂိုလ်ဝါရိတသီလနဲ့ပြည့်စုံတယ်။ဗာသီလနဲ့ပြည့်စုံတယ်။နောက်စာရိတသီလဆိုတာကတော့ဘုန်းကြီးတို့အခုလူတွေမှာလူရဲ့ဆောက်ထင်းရမယ်ကျင့်ဝတ်တရားတွေမရှိဘူးလား။လူယဉ်ကျေးမှုတရားတွေမရှိဘူးလား။ ဤသူကိုယိုသိရမယ်ငယ်သူကိုတနာရမယ်ရွယ်သူကိုတန်သူထားရမယ်စသည်ဖြင့်အဲဒီလိုကိုကျင့်တရားတွေကိုကျင့်သီလတွေမိသားစုအချင်းချင်းစောင့်ရှောက်ရမယ်ကိုကျင့်တရားတွေတူနဲ့တူထားရမယ်ကိုကျင့်တရားတွေကိုကျင့်သီလတွေအဲဒီမှာမိမိတို့ရဲ့ဗုဒ္ဓယဉ်ကျေးမှုအရာကိုကျင့်တရားတွေတိုင်းလိုက်နာပြီးတော့နေထိုင်မှာကိုကျင့်တရားကောင်းတယ်ဆိုရင် အေးမိမိတို့ဒီမှာမိသားစုထဲမှာကိုကျင်တရားကောင်းတဲ့ပုဂ္ဂိုလ်မိဘနှစ်ပါးဟာကိုကျင်တရားဘယ်တော့မှမပြပြဘူးကိုကျင်တရားတွေပြည့်စုံတဲ့ပုဂ္ဂိုလ်တွေဆိုရင်သာသမီတွေအနေနဲ့ခုံရှိကလားမရှိဘူးလားကဲမိဘနှစ်ပါးကတပါးပါကိုကျင်တရားပြည့်စည်နေပြီဆိုရင်ဒီသာသမီတွေမျက်နာတောင်ဖော်ရဲသေးရလားဖော်ရဲတော့မနေသူ့ဖေကဘယ်လိုလဲသူ့မေကဘယ်လိုလဲကိုကျင်တရားပြည့်နေပြီ အဲ့ဒီကိုကျင်တရားခေါင်းဆောင်ဖြစ်နေပြီဆိုရင်အဲ့ဒီနေရာအဲ့ဒီမိသားစုဘယ်တော့မှမကြည့်ပါတော့ကိုကျင်တရားပြည့်တဲ့ပုဂ္ဂိုလ်ခေါင်းဆောင်နေပြီဆိုရင်အဲ့ဒီမှာပြည့်စုံပါရက်ွက်မှာပဲဖြစ်စေမြို့နယ်မှာပဲဖြစ်စေတိုင်းမှာပဲဖြစ်စေနိုင်ငံမှာပဲဖြစ်စေကိုရှင်တရားတွေပြည့်စည်နေတဲ့ပုဂ္ဂိုလ်တွေကိုရှင်သီလပြည့်စည်နေတဲ့ပုဂ္ဂိုလ်တွေကောင်းဆောင်နေရာမှာယူထားလို့ရှိရင်အဲ့ဒီတိုင်းပြည်အဲ့ဒီမြို့ရွာအဲ့ဒီနိုင်ငံ အားလုံးဘယ်တော့မှမကြီးပွားဘူးတဲ့အဲဒီမှာကိုချင်းသီလပြည့်နေတဲ့ပုဂ္ဂိုလ်တွေကိုအဲဒီပုဂ္ဂိုလ်တွေရဲ့မိသားစုတွေမှာလည်းပဲအမြဲတမ်းဗေနရာသွားသွားဗေနရာ ရောက်ရောက်အဲဒီမှာမျက်နှာနေရတယ်မိမိရဲ့မိဘပဲဆံရကကိုကျင်တရားပြည့်နေပြီဆိုပါရင်ဒီသားသမီးဟာဘလောက်ပဲတော်တော်ဘလောက်ပဲပညာတွေတတ်လို့ဘလောက်ပဲအထက်တန်းရောက်နေပြီသိမယုံပါဘူး သူ့ဖေကဘယ်လိုသူ့မေကဘယ်လိုဆိုတော့နောက်ကျောင်းပြန်လှန်တာနောက်ကျောင်းပြန်လှန်လိုက်ပြီဆိုရင်အဲ့ဒီမှာမိသားစုရဲ့မိဘများပဲကကိုကျင်တရားတွေပြည့်စည်ထားပြီဆိုရင်သားသမီးတွေပါတခါတည်းတောက်လျှောက်ပြီးအဲ့ဒါခံစားနေရတယ်။ဒါကြောင့်မို့ကိုကျင်တရားတွေကိုကျင်သီလတွေဟာသေသည့်တောင်နောက်ဆုံးအချိန်ထိအောင်အိုမင်းသည့်တောင်ကိုကျင်သီလတွေကောင်းသွားမယ်ကိုကျင်တရားတွေမပြည့်စည်ဘူးဆိုရင် ကောင်းသလားမကောင်းဘူးလားသိကိုကောင်းနေခုဝါရိတသီလဆိုတဲ့ဘုရားရှင်ကိုရောင်မြတ်ကြီးညွှန်ကြားထားတဲ့အတိုင်းလိုက်နာပြီးတော့သူတေတချင်းမှာရှောင်ကျင်နေသူစားကိုချင်းမှာရှောင်ကျင်နေသူတန်းအိယာမှားချင်းမှာရှောင်ကျင်နေစသည်ဖြင့်အဲဒီလိုဝါရိတသီလအနေအချင်းဒီသီလတွေကိုစင်ကြင်အောင်စောင့်တည်ဆောင်ထင်းမယ်ဆိုရင်ရောမကောင်းဘူးလားဗျာ။ ဟောဒီသီလတွေကိုသင်ကျင်အောင်စောင့်တည်စောင့်ထိန်နိုင်လို့ရှိရင်နတ်ရွာသူပတိတို့လည်းရောက်နိုင်တယ်ဒီသီလနတ်ရွာနတ်ရွာကိုရောက်ကြောင်း ဖြစ်တဲ့စောင့်တန်းလှေကားကြီးနဲ့တူတယ်နတ်ပြည်တက်ဖို့အတွက်ဘုန်းကြီးတို့အပေါ်ဓာတ်တွေတက်တော့မယ်ဆိုရင်လှေကားမရှိရင်တက်လို့မရဘူးခုနတ်ပြည်နတ်ရွာကိုသွားလို့တဲ့ပုဂ္ဂိုလ်ဟာလည်းပဲအဲဒီလိုသက်စရာဖြစ်တဲ့စောင့်တန်းလှေကားနဲ့တူတဲ့သီလသင်ကျင်အောင်စောင့်ထိန်မှာ သီလစင်ကြယ်လို့ရှိရင်အဲ့ဒီပုဂ္ဂိုလ်ကြီးဟာနတ်ရွာသူပတိရောက်နိုင်တယ်သီလတရားမိမိရဲ့ဘဝအတွက်အာကိုတိုက်သလားအာမကိုတိုက်ဘူးလားအာကိုတိုက်တာလေးကိုခွန်ကြီးတို့ကုန်တယ်ဝတ္ထုလေးတစ်ခုရှိပါတယ်ဘုရားရှင်လက်ထက်တော်ခက္ကနာတုန်းကရှိခေတ်တုန်းကဆိုတာကတော့အခုခေတ်လိုလမ်းပန်းဆက်သွယ်ရေးသွားရေးလာရေးသိတွေ့တာမဟုတ်တော့ တမျိုးနဲ့တမျိုးတနိုင်ငံနဲ့တနိုင်ငံကုံရောင်းကုံဝယ်သွားကြတဲ့ခါကာလမှာရွက်လီပင်မောကြီးတွေနဲ့သွားကြတာကုံထည်အဲဒီမှာရွက်သိမ်းမောကြီးတွေနဲ့ပင်လယ်ပြင်ကိုဖြန်းပြီးတော့ဒီနိုင်ငံကဟိုနိုင်ငံစသည်ဖြင့်အဲလိုကုသရောင်းဝယ်မှုသွားတဲ့အခါကဏ္ဍကြတော့ကုန်တွေစုပြီးတော့မိမိတို့တနိုင်ငံကိုသွားပြီးတော့ကုန်ရောင်းကုန်ဝယ်ပြုကြမယ်ဆိုတော့ကုန်ပစ္စည်းတွေအလုံးဒေသင်းမိုးကြီးပေါ်မှာအပြည့်တင်းပေါ့ ဘယ်နေ့တည်းရဲ့ဆိုရင်ကတော့ထွက်မယ်ဆိုပြီးတော့အချင်းချင်းပြုထားဘုဒ္ဓဘာသာဝင်ဖြစ်တဲ့ဥပဒကတယောက်ကဒီလိုကုံရောင်းကုံဝယ်သွားတော့မယ်ခရီးရှည်သွားတော့မယ်ရေချမ်းမြေချမ်းခရီးထွက်တော့မယ်ဆိုတဲ့အခါကလည်းကြတော့ငါဒီတိုင်းသွားလို့ဖြစ်သေးဘူးလေငါကုသိုလ်ကောင်းမှုလေးပြုသွားမယ် မိမိရဲ့ကံလေးတွေမြင်ပြီးတော့လာအောင်လည်းကုသိုလ်ကံလေးတွေမြင့်ပြီးတော့မယ်။တန်ဃာတော်တွေခီးသွားတာနေဆွမ်းများပြင့်ပြီးတော့ဆွတ်ဆက်ကမယ်။ဆွတ်ဆက်ကပြီးတော့ပရိတရားများလည်းနာကြမယ်။တိလများလည်းပဲငါတိတ္တပံခံယူဆောက်တည်မယ်ဆိုပြီးတော့အဲဒီမှာဗုဒ္ဓဘာသာဝင်ဖြစ်တဲ့ဥပဒကတူကတော့သူဟာတန်ဃာတော်များသီလနဲ့ပြည့်စုံရတဲ့တန်ဃာတော်များပြင့်ပြီးတော့ဆွမ်းများဆက်ကတူတန်းတယ် ပရိတရားများလည်းနာကြားနာကြားပြီးတော့သီလများလည်းလည်းခံယူဆောက်တည်အဲလိုခေါင်းကြီးဆောက်တည်ပြီးတော့မှသူတို့လေတင်ပေါ်ကြီးထွက်မဲ့နေကြတော့အလုံးကုန်တယ်များလေပေါ်မှာရောက်ပြီးတော့လေတင်ပေါ်ကြီးထွက်ထွက်တဲ့ခါကဏ္ဍကြတော့အစပိုင်းမှာတော့ဖြင့်ကီလမ်ပန်တာယာပြီးမြဲအဲဒီမှာပင်လေပြင်ရောက်တဲ့အခါကလည်းကြတော့မုန်တိုင်းကြီးထား အဲဒီမှာမုန်တိုင်းတွေထားတဲ့အခါကလည်းကြတော့လေကြီးဟာလေမုန်တိုင်းကြီးရိုက်လေမုန်တိုင်းရိုက်တော့အမျိုးမျိုးပြည်တော်သားတွေအမျိုးမျိုးကြိုးစားပေါ်လေရွက်လေကြီးတွေအဲလိုကြိုးစားရင်းနဲ့ပဲအဲဒီမှာလေကြီးဟာကြောက်ဆောင်တစ်ခုနဲ့တွားပြီးဆောက်နေတာအဲဒီလိုကြောက်ဆောင်တစ်ခုနဲ့တွားဆောက်ပြီးတော့လေကြီးပေါက်သွားတဲ့အခါကျတော့လေဝမ်းတိုက်တယ်ဗာလီဝင်လာတယ်ရေတွေဝင်လာတယ် ရေတွေဝင်ပြီဆိုတဲ့အခါကာလကြတော့ရေတော့ရေထဲမြုပ်ရတော့မယ်တင်မောကြီးပင်လေထဲမှာမြုပ်ရတော့မယ်သမုဒ္ဒရာထဲမှာနစ်မြုပ်ရတော့မယ်ဆိုတော့အဲဒီမှာလေပေါ်မှာပါလာကြတဲ့အဲဒီမှာဂုံတွေတွေအားလုံးဟာတရားမှာကြောက်တဲ့အတွက်ကြောင့်မို့ငိုတဲ့ပုဂ္ဂိုလ်ကငိုကြရင်မိမိတို့ကိုယ်ဝေရဖြစ်တဲ့နတ်ကိုကိုယ်ဝေတဲ့ပုဂ္ဂိုလ်ကနတ်ဘိုးတော်ကိုကိုယ်ဝေတဲ့ပုဂ္ဂိုလ်ကဘိုးတော်မေတော်ကိုကိုယ်ဝေတဲ့ပုဂ္ဂိုလ်ကမေတော်စသည်ဖြင့်တန်တကြတန်တဲကြ အဲဒီအချိန်မှာဘုန်းကြီးတို့အခုဗုဒ္ဓဘာသာဝင်ဖြစ်တဲ့အဲဒီဥပဒကဒကာကြီးကတင့်တော်တဲ့နေရာတစ်ခုကိုထိုင်ပြီးတော့တင်မလင်ကွေထိုင်ပြီးတော့အေးအေးချစ်ချစ်တွေထိုင်ပြီးတော့မိမိဤတင်မောကြီးမထွက်ခင်ချိန်ခါကာလတုန်းကသီလနဲ့ပြည့်စုံရတဲ့တန်ဃာတော်ရှင်မြတ်တွေကိုမိမိနေအိမ်မှာပြင့်ပြီးတော့ဆွမ်းမြတ်စက္ကလူတန်းနေ၏သီလများလည်းပဲအတိတ်တပံခံယူဆောက်တည်လာခဲ့တယ်။ ပရိတရားတော်များကိုလည်းပဲနာကြားခဲ့တယ်ငါမှဒီကုသိုလ်တွေရှိတယ်ဆိုပြီးတော့မိမိလူတန်းခဲ့တဲ့ဒါနကုသိုလ်တွေကိုပြန်ပြီးတော့ဆင်ញင်အောင်မိတယ်အဲလိုဆင်ញင်အောင်မိနှလုံးသွင်းပြီးတော့မိမိစောင့်တည်စောင့်ထင်းခဲ့တဲ့သီလတွေငါးပါးသီလပေါ့ဘာဏတိဘာတာဝေရမဏိဒိဋ္ဌာပရံသမာတိယာမိအဒိဏဒါနာဝေရမဏိဒိဋ္ဌာပရံသမာတိယာမိအဲ့ဒီသီလကိုလည်းပဲပြန်ပြီးဆင်ញင်တယ် နောက်ပြီးတော့ဘုရားတရားတန်ခါယရဏသုံးပါးကိုသိကံမှုဆိုရဲဗုဒ္ဓံတရဏံကိစ္စမိဓမ္မံတရဏံကိစ္စမိသံဃံတရဏံကိစ္စမိဗုဒ္ဓမြတ်စွာဘုရားရှင်ကိုတရဏကိုးကွယ်ရာဟူ၏ကိစ္စမိသိကပံ၏ဓမ္မမြတ်စွာဘုရားရှင်ဟောကြားတော်မူထားတဲ့တရားတော်ကိုတရဏကိုးကွယ်ရာဟူ၍ကိစ္စမိသိကပံ၏သံဃံမြတ်စွာဘုရားရှင်ရဲ့တတိတသံဃာတော်ရှင်မြတ်အပေါင်းကိုတရဏကိုးကွယ်ရာဟူ၍ကိစ္စမိသိကပံ၏ ရားကိုကိုယ်ဝယ်စိကပ္ပဤတရားကိုကိုယ်ဝယ်စိကပ္ပဤတန်ခါကိုကိုယ်ဝယ်စိကပ္ပဤပြရဏဂုံကိုလည်းပဲရွတ်ပွားပြီးတော့တရက်စင်းနေတဲ့နောက်ပြီးတော့မိမိစောင့်တင်းခဲ့တဲ့ငါးပါးသီလတွေကိုလည်းပဲပြန်ပြီးတော့ဆင်ញံနှလုံးသွင်းနေတယ်အဲဒီမှာအာလုံးဟာသိပေးကြုံနေတဲ့အခါကျတော့တရားမှကြောက်ကြတယ်အဲဒီမှာတရားမှကြောက်တယ်ဆိုတာကိုယ့်ဘက်ကကုသိုလ်ဒါနကြီးပြည့်စုံလို့လားမပြည့်စုံလို့လား မပြည့်စုံဘူးတူးနဲ့တူးပြန်ရတယ်ဆိုင်ရတယ်ဆိုတာဟာကိုယ့်ဘက်ကပြည့်စုံမှပြန်ရတာပညာချင်းပြန်တယ်ဆိုတာလေကိုယ့်ဘက်ကဉာဏ်ရည်ရောချက်မြက်ပြီးကြိုးစားမှုရှိတဲ့ပုဂ္ဂိုလ်ပညာချင်းမပြန်ဘူးလားဉာဏ်ရည်ညံ့နေတဲ့ပုဂ္ဂိုလ်ကဘာမှမပြန်ရဘူးတယောက်နဲ့တယောက်ပြန်နေဆိုတာကိုယ့်ဘက်ကပြည့်စုံနေရတယ် အဲဒီလိုပဲစီးပွားခြင်းပြိုင်နေဆိုတာကလည်းပဲကိုယ့်ဘက်ကစီးပွားရေးအင်အားတောင့်တင်းနေမှသာတဦးနဲ့တဦးစီးပွားရေးပြိုင်နေဆိုတာကိုယ့်ဘက်ကအားရှိမှပြိုင်ရတာတဦးနဲ့တဦးဘုန်းကြီးတို့ဒီမှာကာယပလန်အနေအားဖြင့်လက်ဝိလက်ပန်းလေးထိုးကြသိကြတတ်ကြယူရိုတွေခရာတေးတွေအဲဒီမှာထိုးကြပြုကြဆိုတာကလည်းပဲကိုယ့်ဘက်ကကိုယ်ပညာတွေပြည့်စုံနေလို့အားတွေပြည့်စုံနေလို့ပြန်ရဲတာရှင်ရဲတာအခုလည်းပဲတင်မင်းနဲ့ရှင်ရမယ်ရင်ဆိုင်ရမယ်ဆိုရင်ကိုယ့်ဘက်က ပြည့်စုံတဲ့ပြည့်စုံတိုက်တဲ့ဗုဒ္ဓဘာသာဝင်တယောက်ရဲ့ပြည့်စုံရမယ်ဒါနာကောင်းမှုတွေသီလကောင်းမှုတွေဘာဝနာကောင်းမှုတွေပြည့်စုံထားဖို့မလိုအပ်ဘူးလားအဲဒီလိုပြည့်စုံနေတဲ့အတွက်ကြောင့်မို့အခုဒီဥပဒကာကြီးဟာတရားမှာသူကြောက်သလားမကြောက်ဘူးလားလုံးဝမကြောက်ဘူးတရားမှာမကြောက်ဘူးဒီကုသိုလ်တွေပြည့်စုံနေတဲ့ပုဂ္ဂိုလ်ဟာဘာနဲ့တူတယ်လဲဆိုတော့ဘုန်းကြီးတို့အခါတော်မှာမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးရဲ့ ရွှေတော်မျိုးတော်ပေါ့လေရွှေတော်မျိုးတော်တဲကမဟာနာမင်းကြီးဟာတနေ့မှာမြတ်စွာဘုရားလျှောက်တယ်မြတ်စွာဘုရားတဲ့တပည့်တော်မြတ်စွာဘုရားထံကိုနေ့စဉ်နေ့စဉ်လာပြီးတော့ဖူးမြော်ပါလေဖူးမြော်ပြီးတဲ့အခါမြတ်စွာဘုရားဟောကြားတဲ့တရားများနာကြားပြီးတပည့်တော်ပြန်တယ်ဗျာတဲ့ပြန်တဲ့အခါမှာညနေကျမ်းအချိန်ဖြစ်တဲ့အတွက်ကြောင့်မို့အဲ့ဒီမှာနွားကြီးကျွဲကြီးနွားအုပ်ကြီးကျွဲအုပ်ကြီးအဲ့ဒီမှာ နွားကြောင်သားတွဲကြောင်သားတွေကတခါရင်ယူမျိုးရင်းရွာရင်းကိုအဲ့ဒီမှာမျက်နေစကြက်ကနေပြန်ပြီးတွင်းလာတဲ့ခါကျတော့ကိုယ့်ရဲ့နေရာဌာနပြန်လာဖြစ်တော့ကျွေးရရောနွားရရောဖြည်းဖြည်းလေးလားအမြန်လားအမြန်နဲ့အတင်မဲ့သူ့တဲ့ငါအပြေးသွားလားအဲ့ဒီလိုဆိုတော့တပည့်တော်လမ်းကြားထဲမှာအဲ့ဒီလိုကျွေးပြီးနွားတွေနဲ့ဆုံတဲ့အခါတပည့်တော်တိတ်ချောက်တာပဲဗျာတပည့်တော်တိတ်ချောက်တာပဲ ဘာကြောင့်ဒီလောက်ကြောက်ရတာလဲဆိုတော့ဒီလိုတည်သွားလို့ရှိရင်ဒီစိတ်ဒီအချိန်မှာ မကောင်းတဲ့စိတ်တွေဝင်ရောက်ပြီးတော့တပည့်တော်အပေပုံတော်ချရောက်မှကိုကြောက်တယ်ဗျာဆိုတော့မြတ်စွာဘုရားကဘာမှမကြောက်နဲ့မဟာနန်နဲ့ဘာမှမကြောက်နဲ့သင်ဟာဘာနဲ့တူတယ်ဆိုတော့ဒီမဟာနန်မင်းကြီးဟာအရိယာပုဂ္ဂိုလ်ကြီးအရိယာပုဂ္ဂိုလ်ကြီးဆိုတော့တည်တည်ချမ်းမဲ့မှာဘယ်တော့မှအပေပုံကိုမရောက်နိုင်တော့ဘူး ဒါကြောင့်မို့သင်ဟာဗာနဲ့တူတယ်ဆိုတော့ထောပအိုစီအိုကြီးနဲ့တူတယ်ထောပအိုစီအိုကြီးထဲမှာရှိတယ်ထောပစီနဲ့တူတယ်ဘုန်းကြီးတို့ရေပေါ်မှာထောပအိုစီအိုကြီးတင်ပြီးတော့ရိုက်ခွဲလိုက်လို့ရှိရင်ိုးကွဲတွေကရေထဲမှာနစ်မြုပ်ပြီးတော့သွားတယ်။ပူချံကွဲတွေထဲမှာနစ်မြုပ်သွားတယ်။အဲဒီထဲမှာအိုးတဲ့ထည့်ထားတဲ့ထောပတ်စီတွေကတော့ရေထဲမြုပ်သွားသလားအပေါ်မှာပေါ်နေသလား ချက်သားမဟာနံနဲ့တင့်ပဲကြောင်းနဲ့တင့်ပြတော့မှမကြောင်းနဲ့တင့်ဟာအဲ့ဒီသောဘစီဘူးပဲစီများခဲ့လို့ပဲတင်ဟာဘယ်တော့မှပေါက်ဆိုတဲ့အဝေစီဘယ်တော့မှငရဲတိရစ္ဆာန်ပြိတ္တာအတုရကဲပုံကိုမကြံရောက်နိုင်တော့ဘူးတဲ့တင့်မှာကုသိုလ်တွေပြည့်စုံနေတာသောဘစီခဲ့သူတင်ဟာအပေါ်မှာပဲတက်နေမှာခုဒီနေ့ကုသိုလ်ရှင်များဟာလေပဲမိမိမှာကုသိုလ်တွေရှိနေတဲ့ပုဂ္ဂိုလ်ဟာဘယ်တော့မှအပေပုံမရောက်နိုင်ဘူး ဒီလိုတရဏဂုံမြဲနေတဲ့ပုဂ္ဂိုလ်သီလတွေမြဲနေတဲ့ပုဂ္ဂိုလ်တွေဆိုရင်နတ်ရွာတုပတိတို့မရောက်နိုင်ဘူးလားဒီအဲ့ဒီမှာဒီဥပပကာကြီးကတခါတည်းသူ့ရဲ့ဒီတရဏဂုံတွေကိုရွတ်ဆိုသီလတွေကိုဆင်ញဲနှလုံးသွင်းပြီးတော့နေတော့တရားမှမချောင်းဣန္ဒြေယရဲ့တိတိငိမ့်ငိမ့်နဲ့သိရင်လည်းသိတော့ငါမှဒီကုသိုလ်တွေရှိပြီးသားဒီသီလတွေငါမှရှိပြီးသားသီလကုသိုလ်ဒါနကုသိုလ်တွေငါကအလုံးပြည့်စုံရှိခဲ့ပြီဆိုပြီးတော့ဒါတွေနှလုံးသွင်း အဲ့ဒီမှာအားလုံးဘေးကကုံတယ်တွေကနေပြီးတော့ဩဒီသူတော်ကောင်းဖြစ်တဲ့ဥပဒကကြီးကတော့ဖြင့်သူ့မှာမတရားတရားရှိလို့ထင်တယ်တရားမှမကြောက်ဘူးကြည်ကြည်ငြိမ်ငြိမ်နေနိုင်လိုက်တာဘာတွေများရှိလဲတင့်မှာဂါထာမန္တရားတွေများရှိသလားမတင်နိုင်တဲ့ဂါထာတွေရှိသလားဆေးဝါးတွေရှိသလားကျွန်တော်တို့လည်းပေးပါအောင်သူဒီတောင်းကြတဲ့အခါမှာကျွန်တော်မှာအပင်မကြောက်တဲ့ဂါထာတွေရှိပါတယ်တရားမှမကြောက်တဲ့ဂါထာအဲ့ဒါဘာတွေလဲဆိုရင်သရဏဂုံတရားတွေဘာတရားတွေလဲ ဟောဒီတရဏဂုံတွေကျွန်ုပ်မှာအားလုံးပြည့်စုံနေခဲ့ပြီတဲ့အဲတော့တင်လို့လည်းပဲတရားမှမကြောက်ချင်ဘူးမကြောက်လို့ဘူးဆိုရင်ဟောဒီတရဏဂုံတိလဆောက်တည်ကျွန်ုပ်တို့ဆောက်တည်လို့ပါလေဆိုတော့အဲဒီခါကြတော့မှအဲဒီမှာဗုဒ္ဓံတရဏံသစ္ဆာမိအားလုံးသင်္ဘောပေါ်မှာပန်လာတဲ့ဂုံတိအားလုံးဟာဒီဥပဒကာကြီးရွတ်ဆိုပေးတဲ့ဗုဒ္ဓံတရဏံသစ္ဆာမိဆိုအားလုံးကဗုဒ္ဓံတရဏံသစ္ဆာမိ ဗုဒ္ဓမြတ်စွာဘုရားကိုတရဏကိုကိုယ်ရာဟူ၏ကိစ္ဆာမိစိကပါ၏မြတ်စွာဘုရားကိုကိုယ်ွယ်စိကပါ၏တရားတော်ကိုကိုယ်ွယ်စိကပါ၏သံဃာတော်ကိုကိုယ်ွယ်စိကပါ၏အဲ့ဒီမှာဒါတွေကိုခါတဲ့တရဏဂုံတွေဆောက်တည်ကြ။နောက်အဲ့လိုဆောက်တည်ပြီးတော့မှဟိုကရည်တွေကလည်းတဖြည်းဖြည်းတက်တက်လာတာတခါလေချင်းမျက်စိကနေဒူးစင်ဒူးစစ်ဒူးစစ်ကနေပြီးတော့ပေါင်းလေပေါင်းလေကနေပေါင်းရင်း အဲဒီလိုတက်တင်လာတဲ့အချိန်မှာဒီကနေ့ပါဏတိဘာတံဝေရမဏိသိက္ခာပရံသမာဓိယာမိသူအသက်ကိုတတ်ခြင်းမှရှောင်ခြင်းမှဤအဒိဏဒါနာသူဥစ္စာကိုခိုးယူခြင်းမှရှောင်ခြင်းမှဤကာမေတုမိသာသာရာတခါနဲ့ဒီကမကုံတွေကိုမှားယဉ်ခြင်းမှရှောင်ခြင်းမှဤစသည်ဖြင့်အဲဒီမှာဒီတရဏဂုံသီလတွေပေါ့ငါးပါးသီလတွေဆောက်တည်တာအဲဒီလိုဆောက်တည်ရင်ဆောက်တည်ရင်လည်းနောက်ဆုံးရူရမေရယသိက္ခာဘုရောက်သွားရောလည်းရင်းရောက်နေပြီ။ ရေတွေကလက်ပဲပြောင်ရောက်နေပြီအဲ့ဒီမှာဒူရမေရာယတိတခါတည်းသိက္ခာပုဂ္ဂိုလ်ဆောက်တည်လိုက်မူးရင်မင်းလျော့စီတတ်တဲ့ရဲ့သေးစားတောက်စားခြင်းမှရောင်ခြင်းမှဤအဲ့ဒီလိုလဲဆောက်တည်ပြီးရောရေတွေကတဖြည်းဖြည်းတက်လာတဲ့ခါကျတော့အဲ့ဒီမှာအားလုံးသောပိဋကပေါင်းလို့ကျင်တို့အခုဆောက်တည်လိုက်တဲ့ဆရာတရားတန်ခါဘုရားတရားတန်ခါရဏသုံးပါးရဲ့ခုံမအာယုံပြစ်ပြီးတော့မိမိတို့စောင့်ထင်းထားတဲ့သီလတွေကိုပြန်ပြီးဆင်ញင်နေကြတော့ ဒီတရဏဂုံသီလကုသိုလ်ပဲမိမိတို့မှာရှိတယ်ဒီကုသိုလ်ကိုပဲအားကိုးကြတော့ဒါကိုပဲဆင်ခြင်နေကြတော့ဆိုပြီးတော့အဲဒီမှာဆင်ခြင်နှလုံးသွင်းရင်းနဲ့ပဲပါဇက်ထဲမှာရေတွေဝင်ပြီးတော့အကုန်လုံးကုန်တယ်တွေကွယ်လွန်သွားကြသိဆုံးသွားကြအဲဒီမှာရေနဲ့ပြီးသိဆုံးသွားကြတဲ့အခါကျတော့အဲဒီတရဏဂုံသီလတရဏဂုံကိုဆောက်ပြီးတဲ့သီလကိုဆောက်ပြီးတဲ့ဒီတရဏဂုံသီလလေးနဲ့ပဲ သေသည်ရှားမဲ့မှာနတ်ရွာသူတိတို့အားလုံးရောက်ရှိသွားကြတာအဲဒီကြီးကျယ်ခမ်းနားတဲ့ဘုံဗိမာန်ကြီးနဲ့ဆန်းစားရဥပဒကာကြီးကအလဲကောင်မှရှိတဲ့ဗိမာန်ကြီးကြီးကျယ်ခမ်းနားတဲ့ဗိမာန်ကြီးဒီကအချမ်းရံဗိမာန်ဒီမှာဟောဒီမှာအကုန်လုံးကုန်တဲ့ဒီတကယ်ကိုချမ်းချမ်းသာသာနတ်စည်းစိမ်လေးဆန်းစားရတာဒါဘာကုသိုလ်လဲဆိုရင်တရဏဂုံသီလကုသိုလ်လေးပဲဘာကုသိုလ်လေးလဲနောက်ဆုံးအချိန်ဒီအောင်ဒီတရဏဂုံသီလလေးမိမိတို့စောင့်ထင်းသွားနိုင်ရင် ကောင်းသလားမကောင်းဘူးလားဒီဒါကြောင့်တက္ကရောဟနာသောပါဏံအင်းညာပိလံတမံကုတောဒွါရဝပဏ္ဏနိဗ္ဗာန်နဂရတပဝေသနေသီလတမံသီလနေတူသောအင်းညာသီလမတပါသောတက္ကရောဟနာသောပါဏံနတ်ပြည်တကြောင်းစောင်းတန်လေကားကောင်းသည့်ကုတော်ပြမရှိအန်နီ နတ်ပြည်ကိုတက်ဖို့အတွက်စောင်းတန်းလေကားကောင်းဟာသီလတော့ကောင်းတဲ့စောင်းတန်းလေကားမရှိဘူးသီလကနတ်ပြည်တက်ဖို့အတွက်ကတော့စောင်းတန်းလေကားကြီးနဲ့တူတယ်ဒွါရဝပတ္တနိဗ္ဗာန်နဂရတပဝေတနေနိဗ္ဗာန်နဂရတနိဗ္ဗာန်မိခေါ်ရွှေမျိုးတော်ကြီးတို့ပဝေတနေအင်းမြာကြည်သာသွားလာဝင်ရောက်ခြင်း၌ ဒွါရဝပါဏထွက်ဝင်ရာကြောင့်တကားကောင်းသည်လီကုတောပင်မရှိပါတော့အနိနိဗ္ဗာန်ကိုဝင်မောအတွက်နိဗ္ဗာန်ချမ်းသာကြီးရဖို့အတွက်ဆိုရင်လည်းပဲဟောဒီသီလတရားဟာတကားပေါက်ကြီးနဲ့တူတယ်တဲ့သီလကဘာနဲ့တူလဲတကားပေါက်ပိတ်ထားရင်ဝင်လို့ရသေးလားအေးဟောဒီသီလကတကားပေါက်နဲ့တူတယ် သီလကျင့်ကြဲတဲ့သီလကို အခြေခံပြီးတော့မှအခုတမာရိပညာဆိုတဲ့ဒီတတိပဒဝိပဿနာအရှင်တရားရှင်းရတာသီလမကျင့်ကြဲလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဟာတမာရိလည်းမဖြစ်နိုင်ဘူးတမာရိမှမဖြစ်ရင်ယုံနာအဖြစ်အပျက်ကိုသိမြင်နိုင်တဲ့ဝိပဿနာပညာလည်းမဖြစ်နိုင်ဘူးဝိပဿနာပညာဝိပဿနာဉာဏ်မှမပြည့်စုံရင်မဉဏ်ဖူဉဏ်နိဗ္ဗာန်ဆိုတာလည်းမရနိုင်ဘူး အဲတော့တကယ်နိဗ္ဗာန်ချမ်းသာကြီးကိုရဖို့ဆိုရင် မျက်မှောက်ပြုဖို့ဆိုရင် အခြေခံဖြစ်တဲ့သီလစင်ကြယ်ဖို့မလိုဘူးလားဒီအဲ့ဒီသီလဟာနိဗ္ဗာန်ဝင်ဖို့အတွက်တော့တကားပေါက်ကြီးနဲ့တူတယ်ဟောဒီသီလတရားဟာနတ်ပြည်ရောက်ဖို့အတွက်ကြတော့လှေကားကြီးနဲ့တူတယ်။ဘာနဲ့တူလဲ။ကဲဆိုလိုက်နတ်ပြည်တယံလှေကားမှန် ဧကံမှတ်ကြခြင်းသီလနတ်ပြည်တယံလေကားမှန်ဧကံမှတ်ကြခြင်းသီလဆိုကြည့်ပါ နိဗ္ဗာန်ဝင်ယံတကားမှန်ဧကမှတ်ကြကျင့်သီလာနိဗ္ဗာန်ဝင်ယံတကားမှန်ဧကမှတ်ကြကျင့်သီလာ နရွာနိဗ္ဗာန်ရောက်ကြောင်းမှန်ဧကံမှတ်ကြကျင့်သီလနရွာနိဗ္ဗာန်ရောက်ကြောင်းမှန်ဧကံမှတ်ကြကျင့်သီလ နတ်ယွာနိဗ္ဗာန်ဒီတော့ဘုန်းကြီးတို့ယောဂီများနတ်ပြည်ရောက်ရှင်နေဆိုရင်လည်းပဲသီလအရေးမကြီးဘူးလား နိဗ္ဗာန်ကိုမျက်မှောက်ပြုကျင်ပါတယ်ဆိုရင်လည်းတရားအားထုတ်နေတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဟာသီလဆိုတဲ့အခြေခံကျင့်ဟာအရေးမကြီးဘူးလားသီလမစင်ကြယ်ပဲနဲ့တော့နတ်ရွာသူတိတို့ရောက်နိုင်ပါမလားနိဗ္ဗာန်ကိုရောမျက်မှောက်ပြုနိုင်ပါမလားကဲဒီတော့သီလဟာတကယ်တော့ဖြင့်ဒီလိုသီလတွေကိုစင်ကြယ်အောင်စောင့်ထိန်းတာအခုဒီချိန်ကလည်းကောင်းတယ်နောက်ဆုံးသိက္ခာနည်းဆဲဆဲအချိန်ဒီအောင်ဒီသီလဟာအာကိုတိုက်သလားအာမကိုတိုက်ဘူးလား ဒီတိလစင်ကြယ်လို့တရားအားထုတ်တဲ့အခါမှာတခဏလေးမကြာမီအချိန်လေးတွင်းနဲ့တရားရသွားတဲ့သာရကတွေရှိတယ်။ဘုန်းကြီးတို့ဥမာမြတ်စွာဘုရားလက်ထက်တော်ခက္ကလတုံမှာရဟန်းတော်ကြီးတပါးဒီသမထဘာဝနာတရားတွေကိုအမြဲတမ်းနှလုံးသွင်းနေတဲ့အတွက်ကြောင့်မို့သူဟာတိလလည်းစင်ကြယ်တယ်။တိလလည်းစင်ကြယ်တယ်၊တမာရီတွေလည်းပဲအင်မတန်သက်သာအားကောင်းစွာရတယ်။ဒါပေမဲ့ အဲ့ဒီမထေရကြီးကအရိမတိယမြတ်စွာဘုရားကိုမိကျင်တယ်။ရိမတိယမြတ်စွာဘုရားကို သူဖူးကျင်တယ်။ဖူးကျင်တဲ့အတွက်ကြောင့်မို့သူဟာဒီဘဝနဲ့သူတရားရအောင်အားမထုတ်ဘူး။သူဒီဘဝနဲ့သူတရားမရကျင်သေးဘူး။တရားမရကျင်သေးတဲ့အတွက်သူဟာဒီဝိပဿနာဉာဏ်လေးဖြစ်အောင်သူအားမထုတ်ဘူး။သမထလောက်ပဲ။အဲ့ဒီမှာသမထလောက်ပဲသူအားထုတ်။သို့တော်သူ့ရဲ့အကျင့်သီလကြောင့်တနေ့လုံး ပြောရရင်တော့တနိုင်ငံလုံးဒီလိုပေါ့အားလုံးကယဟန္တာဆိုပြီးကိုယ်ပဲသိခဲ့ကြတိုင်းပြည်အုပ်ချုပ်တဲ့ဘုရင်မင်းမြတ်ကလည်းယဟန္တာလို့ဒီလိုသင်ရှားကြော်ကြတယ်နောက်တနေ့မှာဒီမထေကြီးမကျမ်းမှာမကျမ်းမာတဲ့အခါကလည်းကြတော့အားလုံးတစ်တိုင်းလုံးတစ်ပြည်လုံးမှာဒီမထေကြီးပြိဋိဘံပြုတော်မယ်ဘာပြုတော်မှာလဲလဲ ဒီပြိဋိဘံပြုတော့မယ်ဒါကယဟန္တာပုဂ္ဂိုလ်ကြီးသုံးလုံးနဲ့အသုံးလုံးလေယဟန္တာပုဂ္ဂိုလ်ကြီးသုံးလုံးသုံးလုံးနဲ့အသုံးလုံးဒီတမ္မာယဟန်တို့ကြီးပြန်လုံတော်မူတော့မယ်ဆိုတော့နတ်ရွာအဲပြန်လုံတော်မူတော့မယ်ပြန်လုံတော်မူတော့မယ်ဒီလိုသုံးတာအခုဒီမှာဒီယဟန္တာမထေရနဲ့တည်ကြတော့ပြိဋိဘံပြုတော်မယ်ပြိဋိဘံဆံတော့မယ်မထေရမချမ်းတော်မှာတော့ဘူးလေပြိဋိဘံဆံတော့မှာတဲ့ ဒီခန္ဓာကိုအဟောင်းကြီးကိုစွန့်ပြစ်သွားတော့မှာတဲ့အဲ့ဒီမှာတခါတည်းတရေစကားတွေကကြံ့နှံ့သွားတဲ့ခါကျတော့မင်းထံရောက်မင်းကလည်းဟိုနောက်ဆုံးချိန်လေးမထေကြီးထံမှာသွားပြီးတော့ငါနောက်ဆုံးဖူးမြော်မယ်အဲ့ဒီမှာပူဇော်တဲ့ငါတွေနဲ့လည်းသွားပူဇော်မယ်ဆိုပြီးတော့အဲ့ဒီမှာသွားသွားတဲ့ခါကလည်းကြတော့တန်ဝန်ခံဖြစ်တဲ့ပုဂ္ဂိုလ်ပေါ့ခွန်ကြီးတို့တန်ဝန်ခံဖြစ်တဲ့ပုဂ္ဂိုလ်ကိုအကြောင်းကြားသိပေးရတယ်ဘသူရောက်လာတယ် မထေကြီးကိုဖူးခြင်းလို့ပါဒီလိုပေါ့ဘုန်းကြီးမာစီတာသနာရိတ်တံမှာဘုန်းကြီးနေတဲ့အခါတော့ကဘာဒီဆရာတော်ဘုရားကြီးကိုဖူးခြင်းတယ်ဆိုရင်ဘုန်းကြီးကိုခွင့်တောင်းပါတယ်ဘုန်းကြီးကမာစီဆရာတော်ဘုရားကြီးအနီးကသစ္စာတမနာပုဂ္ဂိုလ်ဖြစ်ပါတယ်မာစီဆရာတော်ဘုရားကြီးကိုအနီးကနောက်ဆုံးချိန်ထိအောင်ဘုန်းကြီးပြုစုလာခဲ့တာပါအဲလိုဆိုတော့အားလုံးကဆရာတော်ဘုရားကြီးကိုဖူးတွေ့ခြင်းတဲ့ပုဂ္ဂိုလ်တွေဟာဘုန်းကြီးစီဘုန်းကြီးကိုပဲအရင်မေးပါတယ်ဘုန်းကြီးရင်မေးပြီးတော့ ဆရာတော်ဘုရားကြီးကိုဖူးကျင်ပါတယ်ဘယ်ချင်းကိုဖူးခွင့်ရနိုင်လဲဘယ်ချင်းကိုတွေ့ခွင့်ရနိုင်လဲအဲဒီမှာဘုန်းကြီးစီမံပေးပါအခုလည်းပဲဒီတိုင်းပဲဘယင်မင်းနဲ့ကြီးနဲ့တကွအားလုံးဘုရားမရသေနာပတိတွေမင်းမိတရားတွေအကုန်လုံးလာပြီးဖူးကြအဲ့ဒီအချိန်မှာအခုဒီအနည်းနားမှာပြုစုစောက်ရှောက်တဲ့ရဟန်းငယ်လေးကိုအကြောင်းကြားတဲ့အခါကျတော့ရဟန်းငယ်လေးကခိတ္တဆိုင်ကထားလိုက်ပြီးတော့မထေရကြီးထံမှာလာတယ် အဲ့ဒီမှာမထေရကြီးတန်ရောက်လာတဲ့အခါကျမထေရကြီးတန်လာပြီးတော့အရှင်ဘုရားအရှင်ဘုရားပြိဋိဘံစံတော်မူတော့မှာကိုဘုရင်မင်းတရားကြီးနဲ့တကွာအားလုံးမူကြီးမယသေနာ တတိအကုန်လုံးပေါ့ဈာတိရဲ့အတွက်ကြောင့်မို့ရှင်ဘုရားကြီးရဲ့နောက်ဆုံးအချိန်လေးပြိဋိဘံမဝင်စံမီလေးကိုတက်တော်တင်ရှားရှိစဉ်ဖူးမြော်ခြင်းလို့တယ်ဗျာဆိုတော့ငါရှင်ငါပြိဋိဘံစံမယ်လို့ဘသူကပြောတယ်ငါမှဘာမှ ယဟန်ကိစ္စမပြီးသေးဘူးတဲ့တင်းလုံးနဲ့အတူတူပဲအဲ့ဒီကြတော့ယဟန်ငယ်လေးကအမလေးဆက်လိုက်တာဗျာတပည့်တော်ဘယ်လိုပြန်ပြောရမှမသိဘူးအားလုံးကတိုင်းသူပြည်သားတွေရောမိမိတရားတွေရောအကုန်လုံးကယဟန်တာယဟန်တာလို့ဖြစ်နေအခုရှင်ဘုရားကယဟန်တာမဖြစ်သေးဘူးဆိုတော့တပည့်တော်ဘယ်လိုပြောရမလဲဗျာတပည့်တော်ဆက်လိုက်တာဆိုတော့ကဲကဲကဲငါရှင်ဒီလိုဆိုရင်ငါရှင်ခဏလေးအခန်းထဲကအပြင်ထွက်ပြီး ဘယ်ကထွက်ပြီးခိုင်းလဲဒီမထင်တဲ့ပြည့်တဲ့သုံးတဲ့အခန်းလေးကနေဒီငါရှင်အခန်းလေးကခဏလေးထွက်ပြီးငါလက်ဖြစ်ကလေးတွက်လိုက်တဲ့အချိန်ကျမှမင်းဝင်နေရှင်ပြန်ဝင်နေအဲ့ဒီမှာခဏလေးအပြင်ထွက်ခိုင်းလိုက်တာအပြင်ထွက်ပြီးတကားပေါက်လေးစိတ်ထားဆိုပြီးစိတ်ခိုင်းပြီးတော့အဲ့ဒီအချိန်လေးမှာမထေရဝိပဿနာပွားတာဘာပွားလိုက်တာလဲ သမထတွေပေါင်းပေါင်းမြောက်ပြီးတော့သမထတွေပွားလို့သမာဓိတရားတွေကသိအားကောင်းနေပြီလားသမာဓိတရားတွေအားကောင်းနေပြီလားဆိုတော့ဝိပဿနာကုပြီးအားထုတ်လိုက်ရင်တခဏအတွင်းနဲ့တရားကြီးရသွားနိုင်တာအဲတော့ဒီမထေကြီးဟာအရိမတိယမြတ်စွာဘုရားကိုမှီကျင်နေဖူးကျင်တဲ့အတွက်သူဟာယဟန္တာဖြစ်အောင်အမှထုတ်ဒီတိုင်းနဲ့ပဲဒီတာမန်ပုထုဇဉ်ယဟန်ဘဝနဲ့ပဲသူပြန်တော်မူသွားပြန်တော်မူမယ်ဆိုပြီးတော့နေတာဒါပေမဲ့အများကယဟန္တာယဟန္တာလို့ဖြစ်နေတယ် မင်းဒီတရားတွေကလည်းယဟန္တာဖြစ်နေလာပြီးဖူးမြော်တယ်ဆိုတော့အဲ့ဒီမှာဒီလိုဆိုရင်လည်းပဲသူတို့ညှော်မှန်းထားတဲ့အတိုင်းပဲငါကြိုးစားတော့မယ်ဆိုပြီးတော့ခဏလေးအပြင်ထွက်ပြေးဆိုပြီးထွက်ခိုင်းလိုက်တာတကားပေါ့လေးစီမိနစ်ပိုင်းစက္ကန့်ပိုင်းမိနစ်ပိုင်းလေးကြာမှာပဲလက်ရှိကလေးတွက်လိုက်တယ်ဒီလိုလက်ပြောက်ကလေးတီးလိုက်တာအဲ့ဒီမှာလက်ပြောက်ကလေးတီးလိုက်တဲ့အတန်ကြားပြီဆိုမှဦးဇင်းလေးကတကားပေါ့ခုံဝင်လာတာ ။ဘာရှင်ငါရဟန်းကိစ္စပြီးပြီမေးလို့တာမေးနိုင်ပြီ။ကဲအားလုံးမင်းနေတယ်ကွာအားလုံးတိုင်းလူပြည်သားတွေဖူးညော်လို့တဲ့ပုဂ္ဂိုလ်ဖူးညော်တော့ဆိုလိုရင်းကဘုန်းကြီးဒီနေရာပြောလို့ရင်းကပါလဲဆိုရင်သီလပြည့်စုံစင်ကြယ်နေပြီဆိုရင်ဒီစင်ကြယ်တဲ့သီလအခြေခံပြီးတရားအားထုတ်ရင်နှင်းနှိရမှာလားမြန်မြန်ရမှာလားအဲ့ဒီလောက်ကိုမြန်နေတရားရဒါရေးကြည့်တာသီလ ဒါကြောင့်မို့တချို့ဟာတရားအားထုတ်တယ်သီလကိုရိုးသေးသေးမဆောင်သေးဘူးသီလကိုပေါ့ပေါ့တန်တန်လေးတွေသဘောထားတယ်ဒီသီလမှမစင်ကြယ်ရင်တရားအားထုတ်ဘာမှကိုမဖြစ်တော့အဲ့ဒီပုဂ္ဂိုလ်ဟာသီလစင်ကြယ်ပြီဆိုရင်တမာရီလည်းမြန်မြန်ဖြစ်တယ်ဝိပဿနာဉာဏ်ရောမြန်မြန်မဖြစ်နိုင်ဘူးလားဗျာဒါကြောင့်မို့နိဗ္ဗာန်ဝင်ဖို့ရအတွက်ဟောဒီသီလတကားပေါက်နဲ့တူတယ်တဲ့အပေါင်းဝရောက်နေပြီဘုန်းကြီးတို့ယောဂီများဒီမှာတကားပေါက်ပိတ်ထားရင်ဝင်လို့မရသလိုပဲ ဟောဒီတိနာကျင်ကျင်နေတဲ့ပုဂ္ဂိုလ်ဟာတခါလေသမာဓိထူထောင်ရင်လည်းမကြဘူးဝိပဿနာအားပွားများအားထုတ်လိုက်မယ်ဆိုရင်လည်းဝိပဿနာဉာဏ်နဲ့အရိယာမဉာဏ်နဲ့နေ့နေ့ဖြစ်မှာလားဉာဏ်ဉာဏ်ဖြစ်မှာလားဗျာအဲကြောင့်ပူတိတန်အောင်နောက်ဆုံးအချိန်ထိအောင်ကောင်းတာဟာကောင်းတဲ့အရာဟာဘာလဲဆိုရင်သီလတရားပဲဟုတ်တယ်မို့လားကဲနတ်သားကမေးတယ်ကိန္တုယာဝသရတာတုယာဝသရတာတု ဘုမေချင်းရောတိတန်အောင်ကောင်းတော်ရာတိကကိန္တုဘေညာပါဏိမြတ်စွာဘုရားတဲ့ဒီကမှာဘုရားရှင်ကိုရောမြတ်ကြီးကဒေဝဗုဒ္ဓတိလိုရင်းနှင်းမေးမြန်းလျောက်ထားလာညာဥမောင်နတ္တယံဝစရတာရုအိုမင်းသည်တိုင်အောင်သေကံဤဆဲဆဲချင်းတိုင်အောင်ကောင်းသောယာတိကသီလံကိုခြင်းသီလတို့ပါပေသည်ဣတိဤသို့ဘဂဝါတို့ဘုန်းတော်တခင်ဘုရားရှင်ကိုရောမြတ်ကြီးသည် ဟောစာကောင်းစွာမသွေဟောကြားတော်မူခဲ့ပါ၏တည်းုလိုက်ပါ။အိုအောင်ကောင်းတာမိမ့်ရွဲ့ပါဘေဟာဖြစ်နိုင်သည်။အိုအောင်ကောင်းတာ မိန်ရွဲ့ပံဘေဟာဖြစ်နိုင်သည်ဆိုကြည့်ပါအောင်ကောင်းတာသီလတာ မှန်စွာဖြစ်နိုင်သည်ကိုအောင်ကောင်းတာသီလတာမှန်စွာဖြစ်နိုင်သည် ဒါနံပါတ်1အကောင်းဆုံးတရားပဲနောက်နံပါတ်2ကဂိန္ဒုတာရူပဋိဋ္ဌိတာဗန္ဒီဘုံတော်နေဝထုံးလင်းတောက်ပါတော်မူပြီတော်မြတ်စွာဘုရားပဋိဋ္ဌိတာခိုင်နေတည်တတ်သည်ရှိသောသာဓုကောင်းသောယတိကကိတုဘေဘာနိမြတ်စွာဘုရားနတ္တကခိုင်နေလို့ရှိရင်ကောင်းတဲ့အရာပင်ရလေဒီကမှာဘုရားရှင်ကိုရောမြတ်ကြီးကတရာသာဓုပဋိဋ္ဌိတာ ဒေဝဗုဒ္ဓတိလိုရင်းနှင့်မေးမြန်းလျောက်ထာလာညာဥဝမောင်နတံပဋိဋ္ဌိတာခိုင်မြဲတည်တံ့သည်ရှိသောသာဓုကောင်းသောအရာဒီကသတ္တာယုံကြည်မှုတရားတရားပေသည်ခိုင်မြဲလို့ရှိရင်ကောင်းတာဟာတရားတရားပဲဘုန်းကြီးတို့တရားဆိုတာပါဠိလိုမြန်မာလိုပြန်တော့ယုံကြည်မှုပါတယ်လေမြန်မာလိုပြန် ယုံကြည်မှုဘုရားရှင်ရဲ့ဂုဏ်ကိုယုံကြည်တာတရားတော်ရဲ့ဂုဏ်တွေကိုယုံကြည်တာသံဃာတော်ရဲ့ဂုဏ်ကိုယုံကြည်တာကောင်းတာပြုရင်ကောင်းတဲ့ကုသိုလ်ကံဒီကုသိုလ်ကံကကောင်းကျိုးတွေရမယ်မကောင်းတာပြုရင်မကောင်းတဲ့အကုသိုလ်ကံဒီအကုသိုလ်ကံမကောင်းကျိုးဆိုးကျိုးတွေရနိုင်မယ်ဆိုတာယုံကြည်တာဒီလိုယုံကြည်တာကိုတရားတဲ့ယုံကြည်တာကိုဘာလို့ခေါ်လဲ တရားဒီတရားတရားခိုင်ရင်ရင်မကောင်းဘူးလားဘုရားရှင်ရဲ့ဂုဏ်တွေကိုယုံကြည်မှုတွေခိုင်နေနေလို့ရှိရင်ကောင်းတယ်မြတ်စွာဘုရားဟောကြားတဲ့တရားတော်တွေဒီတရားတော်တွေကိုကျင့်ကြံပွားများအားထုတ်လို့ရှိရင်သောကကြီးငြိမ့်နိုင်တယ်အပူကြီးငြိမ့်နိုင်တယ်ကိုယ်ဆင်းရဲငြိမ့်နိုင်တယ်စိတ်ဆင်းရဲငြိမ့်နိုင်တယ်ဆင်းရဲခံသိငြိမ့်တဲ့နိဗ္ဗာန်ထိအောင်မျက်မှောက်ပြုနိုင်တယ်ဆိုတာကိုယုံကြည်တာ အဲလိုမြတ်စွာဘုရားရှင်ရဲ့တတိနာတန်ဃာတော်ရှင်မြတ်တဲ့ဂုဏ်လေးကိုကိုယ်ွယ်စည်းကမ်းလို့ရှိရင်အဲ့ဒီမှာဘုရားရှင်ရဲ့တတိနာတန်ဃာတော်တွေကိုကိုယ်ွယ်စည်းကမ်းတဲ့ပုဂ္ဂိုလ်ကြီးမှာသံဃာတော်များဟောကြားတဲ့တရားတော်တိုင်လိုက်နာကျင့်သုံးပွားများအားထုတ်လို့ရှိရင်အပေပေဒီကလည်းလွန်မြောက်နိုင်တယ်။ဘာကလွန်မြောက်နိုင်လဲ။ဆင်းရဲခါသိငြိမ်းတဲ့နိဗ္ဗာန်ထိအောင်ရောမရနိုင်ဘူးလား။ ဒီတန်ဃာတော်များကမြတ်စွာဘုရားဟောကြားထားတဲ့တရားဒေသနာတော်တွေတိုင်းလိုက်နာပြီးတော့တဆင့်ဟောပြောပြီးတော့ပြီးနေတာဖြစ်တော့ဒီတန်ဃာတော်များရဲ့ဟောကြားတဲ့တရားတော်တိုင်းလိုက်နာပြီးတော့ကျင့်သုံးသွားမယ်ပွားများသွားမယ်အထုသွားမယ်ဆိုပါရင်အပင်လေးပါးနဲ့လွတ်နိုင်တယ်ဆင်းရဲလေးငြိမ်းနိုင်တယ်လေအဲလိုဘုရားတရားတန်ဃာယရဏသုံးပါးရဲ့ဂုဏ်လေးကိုယုံကြည်ရင်ကောင်းသလားမကောင်းဘူးလားဗျာသိကောင်းတာလေ ဒါပေမဲ့လို့ဒီတရားတရားကဘုန်းကြီးတို့ပုထုဇဉ်ပုဂ္ဂိုလ်မှာမခိုင်မြဲဘူးတဲ့ဒီမှာတရားတရား၄မျိုးကိုပြထားတယ်ပတ္တနာတရားပတ္တနာတရားဆိုတာကမိဘကဗုဒ္ဓဘာသာမို့ကိုယ်လည်းဗုဒ္ဓဘာသာဆိုပြီးအမိခံနေတဲ့ပုဂ္ဂိုလ်အဲဒီပုဂ္ဂိုလ်ကဘုရားဘုယုံကြည်မှုတရားယုံကြည်မှုသံဃာယုံကြည်မှုမခိုင်မြဲဘူးမိမိကဗုဒ္ဓဘာသာဝင်မယ်မိဘဘိုးဘွားအရှင်အလံကတော့ဗုဒ္ဓဘာသာပဲဆိုပြီးတော့ဗုဒ္ဓဘာသာယူတယ် ဒါပေမဲ့တခြားအယူဝါဒရှိတဲ့ပုဂ္ဂိုလ်ကမိမိကိုအပြောကောင်းဟောကောင်းနဲ့ပြောဟောပြီးတော့စည်းရုံးသွားရင်အဲဒီပုဂ္ဂိုလ်ကသူ့ရဲ့တရားယုံကြည်မှုရင်ပြတ်နိုင်သလားမပြတ်နိုင်ဘူးလားပြတ်သွားနိုင်တယ်အဲလိုယုံကြည်မှုတွေပြတ်သွားတဲ့ပုဂ္ဂိုလ်တွေအများကြီးပဲဘာသာတရားကိုလည်းကိုယ်တိုင်လည်းပဲသိအောင်မလေ့လာမိဘကဗုဒ္ဓဘာသာမို့မယုတ်ဖလားဗုဒ္ဓဘာသာအနေအချင်းပေါ့ပေါ့လေးနေလိုက်တာဒါကိုပတ္တနာသရာလို့ခေါ်တယ် နောက်နံပါတ်၄ကဩကပ္ပနတရာတဲ့ဩကပ္ပနတရာဆိုတာကတော့ဒီပတနာတရာတဲ့သူကလည်းလည်းအရှင်းမြင့်တဏ္မာလောက်သူ့ကိုပြောယူဆိုယုံနေတော့သူဟာမပြည့်စည်နိုင်တဏ္မာလောက်သူ့ကိုပြောယုံနေတော့ပြောကောင်းယုံနေမရအေးချင်းချောက်လာမယ်ဆိုရင်တော့ပြတ်နိုင်တယ်ဒီမင်းရဲ့အယူဝါဒစွန့်ရင်စွန့်မစွန့်လို့ရှိရင်မင်းကိုတတ်မယ်ဆိုရင်တော့သူပြတ်သွားနိုင်မင်းရဲ့ဒီစီဥစ္စာတွေအကုန်လုံးခံနဲ့သိမ့်ကြနိုင်မယ်ဆိုရင်တော့သူပြည့်စည်ပြတ်သူပြည်သားတွေသူယုံကြည်မှုတွေပြည့်စည်သွားနိုင် ဟိုပတဏတရံလက်တဲ့တော့သူကပို့ပြီးတော့ခိုင်ရဲတယ်ဟောကပဏတရံဘာကြောင့်လဲဆိုတော့ယုတ်တရားနံတရားတွေရဲ့ဖြစ်ဖြစ်သဘောဉာဏ်လေးတွေသူ့မှာတက်ဝင်ထားတယ်အဲတော့မိမိတို့ဗုဒ္ဓဘာသာဟာအကြောင်းအကျိုးတွေဆက်ဆက်ဖြစ်နေတယ်ဆိုတာယုံကြည်ထားတယ်အဲမိမိရဲ့ဒီမှာဖန်ဆင်းထားတာတွေမဟုတ်ဘူးအကုန်လုံးဟာသူ့အကြောင်းကြောင့်သူ့အကျိုးဖြစ်နေကြတာပဲဆိုတာကိုသူယုံကြည်ထားတဲ့အတွက်ကြောင့်အတော်နဲ့မပြည့်စည်နိုင်ဘူးဒီအသက်ဝိုးရင်စည်းစိမ်ကိုထိခိုက်လာရင်တော့လည်းပဲသူဟာ မိမိတယောက်ချင်းအတွက်မဟုတ်ဘူးမိသားစုအတွက်ဆိုတော့သူဟာသူ့ရဲ့တရားတရားတွေပြတ်နေတယ်တကယ်မပြတ်ပြီးနိုင်တာကတော့အာဂမတရားအာဂမတရားဆိုတာကတော့ဘုရားအလောင်းတော်ကြီးကတော့ဘာနဲ့ဖြစ်လို့မှမပြတ်တော့အဓိကမတရားဆိုတာကတော့ဟောက်တဲ့သောတပတ္တိမဉ္ဇဉ်လောက်ရလို့သောတပန်အရိယာဖြစ်နေပြီဆိုရင်ဘာနဲ့ဖြစ်ဖြစ်ဖြစ်ချင်တာနဲ့ဖြစ်ဒီဘဝကြီးနဲ့ပြီးပြီးဖြစ်မပြတ်ဘူး ယာရုကုံတိန်နေပြည့်ပြီးဖြင့်မပြတ်ဘူးမင်းကအသက်တတ်ပြည့်မယ်ဆိုရင်လည်းအသက်တာတတ်ခြင်းတတ်သိခံမယ်သူ့ရဲ့ဘုရားတရားတန်ခါယရဏသုံးပါးပုံမှာကြီးညိုမှုဟာပြက်သလားမပြက်တော့ဘူးလားမပြတ်တော့အဲ့ဒီလိုအာဂမတရားနဲ့အဓိကမတရားဒီတရားနှစ်မျိုးကတော့မပြတ်နိုင်တော့ဟေးသောသောကပြောတဲ့ပတဏတရားတို့ဩကပနတရားတို့ကတော့ပြည့်စည်နိုင်လေတယ်အခုဘုန်းကြီးတို့ယောဂီများကပတဏတရားအဆင့်မျိုးရှိတယ်နိယောပနာဗုဒ္ဓဘာသာ အဲ့တော့အခုတရားတရားလေးဖြစ်တယ်အခုယုံကြည်တယ်အခုပဲတရားလေးဖြစ်ပြီးတော့ပြေးခြင်းတဲ့စိတ်တွေကျွေးခြင်းတဲ့စိတ်တွေလှူခြင်းတဲ့စိတ်တွေတန်းခြင်းတဲ့စိတ်တွေဖြစ်တယ်အခုဖြစ်တယ်ဟောတောနေကြကြတော့ဖြစ်တော့ဖြစ်ပေါ့တခါဒီမန္တကာတွေလူကြံတန်းရလို့တော့တခါလည်းအမြတွေဝေတာရုတော့ခေါ်ဟောငါလည်းလူကြံလိုက်တာလူကြံလိုက်တာဒီကလည်းပဲတရားပေါ်လဲပြီးလို့လဲဆုံးသွားတယ်ဟိုဘက်လည်းဖဏလည်းရှိပြီးရောဖြစ် ဖြစ်လူချင်းတဲ့စိတ်တွေမရှိဘူးချက်ချင်းလည်းပြတ်သွားတာတရားဒါပုထုဇဉ်တို့ရဲ့တရားမခိုင်မြဲဘူးအခုဖြစ်တယ်အခုဖြစ်တယ်သူများသူတာတန်းတာတွေတကယ်ပဲကြောင်းကြီးဆောက်တူတဲ့နေရာကိုသွားကြည့်ကျောင်းကြီးတွေဆောက်တူနေတာဖိမှန်ကြီးတွေဆောက်တူနေတာစူတန်းရဲ့နေရာသွားကြည့်သူတို့ရဲ့ရေစက်ချပွဲကြီးတွေကြည့်သူတို့အလူတန်းကြီးကြည့်ပြီးမိမိကိုယ်တိုင်ရောအားမကြဘူးလားအားကြလိုက်တာလူကျင်လိုက်တာသူတို့လိုလူနိုင်ရင်ကောင်းမှာ တကယ်တမ်းမှာအဲ့ဒီအချိန်ပတ်စံတွေပုံပေမလို့သူသိကြတယ်ကာဝယ်စီမှာတိုက်ဆောင်မတာသူစိတ်ထဲမှာဟိုမှာသူလည်းလူလာတဏ္ဍာတွေမြင်လို့ခဏလေးပဲခဏလေးပဲအဲ့ဒီမှာတရားတရားဖြစ်တယ်အဲ့ဒီကနေပြန်လာတာနဲ့ပဲပြောလာတဲ့စကားတွေဒီသူတို့ကားပေါ်မှာပြောတဲ့စကားတွေတခြားစီးပွားရေးတခြားပါရင်းညာတွေဒီစကားပဲပြောတော့တယ်အဲ့ဒီမှာတခါလေဒီလိုကိုငါတော့ရှာမယ်ရှာလို့ရရင်ငါဒီလိုလှူမယ်လို့ပြောတဲ့ပုဂ္ဂိုလ်ကစားစားတယ်အဲ့ဒါကြောင့်မို့ဘုန်းကြီးတို့တရားတရား ဖြစ်လဲဖြစ်လွယ်တယ်ပြက်လဲပြက်လွယ်တယ်ဒါကြောင့်မို့ဘုန်းကြီးတို့မြတ်စွာဘုရားလက်ထက်ကနေသက္ကံတရားမြတ်စွာဘုရားနှင့်တကွတန်ဃာတော်များကိုဆွမ်းပုံပေးပြင့်တယ်အဲဒီမှာမြတ်စွာဘုရားနှင့်တကွတန်ဃာတော်များကိုဆွမ်းပုံပေးပြင့်တော့မြတ်စွာဘုရားလက်ခံလိုက်တယ်မြတ်စွာဘုရားလက်ခံလိုက်တယ်တုံ့ကြီးပါဝေစိတ်စိတ်နေတယ်လက်ခံလိုက်တယ်အဲဒီလိုဒီတကာပြင့်လျှောက်ပြီးတဲ့နောက်ဘုသူလာတယ်ဆိုတော့ ရှင်တိဝလိရဲ့မေတော်ရှင်တိဝလိရဲ့မေတော်ကမကျမ်းပါဘူးရှင်တိဝလိရဲ့မေတော်ကဒီတိဝလိကိုကိုယ်ဆောင်ရတာကို9နှစ်9လ9ရက်အဲ့လိုကိုယ်ဆောင်ရတာသူများလို9လ10လမဟုတ်ဘူးအဲ့တော့ကျမ်းမာရေးမကောင်းရှာအဲ့ဒါကြောင့်ကိုသူ့ကဆုံးကတ်ခြင်းလေဆုံးကတ်ခြင်းလေတို့ကြောင့်ကိုတကားတူကိုထွက်လိုက်တယ်လှုပ်ပြီးတော့မြတ်စွာဘုရားရှောက်အဲ့ဒီမှာရှင်မမောက္ကလနဲ့အတူမြတ်စွာဘုရားပြန်သွားလျှောက်တယ် မြတ်စွာဘုရားတန်သွားလျှောက်တော့မြတ်စွာဘုရားကခေတ္တမောကလန်နဲ့စောစောကပဲတကားကိုအဲ့ဒီတကားတူကိုငါလက်ခံလိုက်တယ်အဲ့တော့ဟိုကလည်းရှင်တိဝိလိလေတော်ဟာလည်းမကြမ်းပါဘူးမကြမ်းပါတဲ့ပုဂ္ဂိုလ်ဆိုတော့သူကိရဏဆိုတော့လည်းပဲသူ့ကိုချင်းရောက်တင်တော့ချင်းရောက်တင်တယ်သို့တော့အရင်ဥပြီးတော့ပြင့်တဲ့အလှရှင်ကိုချက်ပြီးတော့နောက်ပြင့်တဲ့ပုဂ္ဂိုလ်တော့မလိုက်ရဘူး သိက္ခာပုဒ်ရခွင့်ကြီးတို့မလိုက်ရအောင်အဲ့ဒါကြောင့်မို့တကယ်လို့အဲ့ဒီစကားကိုတွားပြီးတော့တောင်းမှန်ရှိပါလားတဲ့ပြောကြည့်ပါလားတဲ့အဲ့ဒီလိုပြောကြည့်မယ်ဆိုရင်ပြောလို့ရရင်လည်းပဲငါဖျားကြွတာပေါ့တဲ့ဒါနဲ့ရှင်မမောကလမထေရမြတ်ကြီးဟာအဲ့ဒီတရားထံကိုတွားတယ်တရားထံကိုတွားပြီးတော့အခုပြောတဲ့အကျိုးအကြောင်းပေါ့လေ ရှင်ဒီပလိမေတော်ဟာအခုကျမ်းမာရေးမကောင်းမကျမ်းမာတော့သူဘုရားမှုရှိတဲ့သံဃာတော်တွေဆုံးကပ်ခြင်းနဲ့တည်းရဲ့တည်းရဲ့သူဆိုတာကမကျမ်းမာတဲ့ပုဂ္ဂိုလ်ဆိုတာသိနေစောင့်နေရတာလေအဲလိုဆိုတော့သူ့ကိုအဲဒီမှာဘာလို့သိချင်ပါလဲဒါကြောင့်တကားအဲ့ဒီရက်ကလေးကိုကြော်ပြီးတော့နောက်ရက်မှတကားဆုံးရက်ကလေးကိုလှူရင်မဖြစ်နိုင်ဘူးလားအဲဒီမှာ ရှင်မမောက္ကလမထေရကြီးကအဲ့ဒီစွမ်းတကာကိုတွားပြီးတော့ပြောဆိုပါတယ်ပြောတဲ့အခါကျတော့တကာကဓမ္မဗျာတဲ့တတိတော့ရှင်ဘုရားပြောတဲ့အတိုင်းပဲဆောင်ရွက်ပြီးခြင်းပါလေဒါပေမဲ့တတိတော်ရဲ့အသက်နဲ့စည်းစိမ်ရှင်ဘုရားအာမခံနိုင်လားတဲ့ဒီသိခြင်းတရားဆိုတာကအခုကောင်းပြီလေတော်နေကြမသိနိုင်ဘူးလားနှေးသလားမြန်သလား အတန်မြန်တယ်။ဒါကြောင့်တပည့်တော်ရဲ့အသက်နဲ့စည်းစိမ်ကိုအရှင်ဘုရားအမှန်ခံနိုင်သလား။နောက်တပည့်တော်ရဲ့သရတရားကိုအရှင်ဘုရားအမှန်ခံနိုင်သလားမပြတ်အောင်။အမှန်ခံနိုင်သလားလို့မေးတော့အဲဒီမှာရှင်မမောက္ကလမထေရကြီးကတကိုးရမှာဣတရိယတော်မူတဲ့မထေရကြီးလေ။အဲဒီကံမှာဆင်ញင်ကြည့်တယ်သူ့ရဲ့အသက်နဲ့စည်းစိမ်ဥစ္စာမပြည့်စည်နိုင်ဘူး။ဒါကိုတော့သူအမှန်ခံနိုင်တယ်။ဒါနဲ့သူ့တရားတရားသူဟာပုထုဇဉ် ပုထုရှင်ဖြစ်တဲ့ပုဂ္ဂိုလ်ဆိုတာအခုပဲလူကျင်တန်းကျင်နဲ့ကြီးညိုတဲ့သရာတရားဖြစ်တယ်။ဒါပေမဲ့တောင်းတကြကြတော့မလူကျင်မတန်းကျင်မကြီးညိုတဲ့စိတ်တွေချက်ချင်းဖြစ်သွားနိုင်။သူ့ရဲ့သရာတရားကိုအာမမခံနိုင်ဘူး။အဲဒါကြောင့်မို့တရားကြီးတဲ့တင့်ရဲ့အသက်နဲ့စည်းစိမ်ကိုတော့ငါအာမခံနိုင်ပါလေကွာတဲ့တင့်ရဲ့သရာတရားတော့ငါအာမမခံနိုင်ဘူးတဲ့။ဒါကြောင့်သရာတရားအဘုန်းကြီးတို့ယောဂီများခိုင်နေနေရင်မကောင်းဘူးလား။ ခိုင်မြဲဖို့ဆိုတာလည်းပဲမိမိဟာအရိယာဖြစ်အောင်သောတာပန်ဖြစ်အောင်ကြိုးစားဖို့မလိုဘူးလားဝိတုဇဉ်တယောက်ရဲ့တရားတရားဟာခိုင်မြဲပါမလားမခိုင်မြဲဘူးဝိတုဇဉ်တယောက်ရဲ့တရားတရားမခိုင်မြဲဘူးတခါတည်းမှာတချို့ပုဂ္ဂိုလ်ဟာဝန်ခံပြီးသားအာမခံပြီးသားငါဒါကိုသူမယ်ပြောပြီးသားလျှောက်ပြီးသားဒါရင်လည်းလို့လည်းပဲအကြောင်းမျိုးမျိုးကြောင့်တခါတည်းသူ့ရဲ့တရားတရားတွေပြက်တယ်ပြက်ပြီးတော့တခါတည်းအချိန်ကြီးအများကြီးစောင့်ပြီးတော့ထားတာတွေအများကြီးရှိခဲ့တယ် ဒါကြောင့်မို့ပုထုဇဉ်ရဲ့တရားတရားဆိုတာကမခံရဘူးအရိယာပုဂ္ဂိုလ်ရဲ့တရားတရားမှာခံရတာဖြစ်တော့ခံရတည်တတ်ရင်ကောင်းတဲ့အရာဟာဘာလဲဆိုရင်တရားတရားပဲဟုတ်တယ်မို့လားညာတရားတရားကတော့ဘုန်းကြီးတို့ယောဂီများခံရနေရင်မကောင်းဘူးလားဒီအခုဖြစ်ပြီးအခုပြည့်တဲ့တရားတရားမကောင်းဘူးခံရကိုယ့်အကူငါဒါကိုဒီကောင်းမှုကို ဖြုမယ်ဆိုရင်ဖြုဖို့ဖြစ်အောင်ဖြုမယ် ဒီသီလကိုငါဆင်ခြင်အောင်စောင့်ထိန်တယ်ဆိုစောင့်ကိုစောင့်ထိန်တယ်ငါဒီတရားတွေကိုငါတခါနဲ့ဒီရက်ဒီရက်ဒီနေ့ဒီအောင်ငါကြိုးစားအားထုတ်မယ်ဆိုအားကိုအားထုတ်မယ်ကုသရတရားလုံးဝအပြင်းခံအောင်အဲ့ဒီလိုကိုကိုကြိုးစားပြီးအားထုတ်လို့ဒီတရားတရားကြီးခိုင်မြဲရင်တော့ဖြင့်အကောင်းဆုံးပဲကဲဆိုလိုက်ခိုင်မြဲခြင်းကောင်းတာမိမ့်ရွဲ့ပါဘေဟာဖြစ်နိုင်သည် ခံရလျင်ကောင်းတာမိမ့်ရွဲ့ပါဘယ်ဟာဖြစ်နိုင်သည်ခိုင်မြဲလျင်ကောင်းတာ ယုံကြည်သဒံမှန်စွာဖြစ်နိုင်သည်ခိုင်မြဲလျင်ကောင်းတံယုံကြည်သဒံမှန်စွာဖြစ်နိုင်သည် ေဝဗုဒ္ဓတိလိုရင်းနေမေးမြလျောက်ထားလမ်းညာဥအမောင်နတ္တပတိတိတာခိုင်နေတည်တတ်သည်ရှိသောသာဓုကောင်းသောအရာတိကသတ္တာယုံကြည်မှုတရားတရားပါပေသည်ဣတိဤသို့ဘဂဝါတို့ဘုန်းတော်သခင်ဘုရားရှင်ကိုရောမြတ်ကြည်သည်ဟောစာကောင်းစွာမသွေဟောကြားတော်မူခဲ့ပါပေတည်း နောက်တစ်ခါနဗ္ဗတုတ်နေအားဖြင့်ကိန္ဒရာဏယရဏံဗန္ဒီဘုဒ္ဓနေဝထုံးနှင့်တောက်ပါတော်မူ၏သောမြတ်စွာဘုရားနရဏံလူအပေါင်းတို့ဤယရဏံအဖိုးထိုင်အဖိုးတန်ဆုံးဖြစ်တဲ့ယရဏတိကကိန္တုအဘေဘာနိမြတ်စွာဘုရားလောကမှာသူသားတွေသူသားတွေအတွက်အဖိုးထိုက်တန်ဆုံးယရဏဟာဘယ်ဟာကိုခေါ်ပါသလဲတဲ့ ဒီခါဘုရားရှင်ကိုရောင်မြတ်ကြီးကပညာနရဏံယရဏံနရဏံသူအပေါင်းတို့ယရဏံအဖို့ထိုက်တန်းဆုံးဖြစ်တဲ့ယရဏတိကပညာအတိအလိမ္မာပညာပေသည်အတိပညာဟာဘုန်းကြီးတို့လူအပေါင်းရဲ့အဖို့ထိုက်တန်းဆုံးယရဏပဲဒါပေမဲ့လို့များသောအားဖြင့်လူတွေကတော့ဖြင့်ယရဏဆိုရင်ဘုန်းကြီးတို့အမျိုးမျိုး တန်ဖိုးကြီးတာတွေကိုရွေးပြီးလောကီအနေအားဖြင့်ရှားနေကြဒီနေရာမှာယရဏနဲ့ဆက်ပြီးတော့လည်းမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကရတိန်စနေတီတိရတနံလို့ဒီလိုဖွင့်ပြတာအကျမ်းဂန်များ နှစ်သက်ချင်းကိုဖြစ်စီတတ်တာယရဏလေနှစ်သက်ချင်းကိုဖြစ်စီတာပါလေကင်ယရဏပရမယာလေးတွေ့မယ်မိုးဘုကြောင်လေးတွေ့မယ်ကြောက်ခင်းလေးတွေ့မယ်နှစ်သက်သလားမနှစ်သက်ဘူးလား သိလက်သက်တာပဲဒါကြောင့်လက်သက်ချင်းကိုဖြစ်စေလို့သူ့ကိုယရနာလို့ခေါ်တာကဲဒီလိုတန်ဖိုးကြီးတဲ့စိတ်ဆိုတဲ့ယရနာလေးတွေ့မယ်ဆိုရင်ရောမနှစ်သက်ဘူးလားနှစ်သက်တာပဲဒါကြောင့်အဖိုးများစွာထိုက်တန်လို့လည်းပဲယရနာလို့ခေါ်တယ်အဖိုးများစွာထိုက်တန်တဲ့အတွက်သူ့ကိုဘယ်လိုခေါ်လဲယရနာလို့ခေါ်တယ်အဲ့ဒီယရနာများဟာတာမန်ကြောက်လို့ဘုန်းကြီးတို့ယရနာ၆တည်တယ် အဲ့ဒီတဏ္မာကြောက်တွေလိုအဲ့ဒီယရနာထိုက်တဲ့ကြောက်ဟာပုံများသလားရှားပါသလားရခဲ့တယ်ရခဲ့တဲ့အတွက်ကြောင့်လေသူ့ကိုယရနာလို့ခေါ်တယ်။ဘာဖြစ်လို့လဲရခဲ့လို့ရခဲ့လို့တချို့ပုဂ္ဂိုလ်တွေလူရလို့ဖြစ်လာပြီမဲ့အဲ့ဒီလိုတန်ဖိုးကြီးတဲ့ယရနာဆင်းတော်မဖြစ်များရှာလက်စော့ကလေးတောင်မှဝတ်မသွားရရှာ။ တချို့လက်ဆွဲလေးလက်ကကလေးတောင်မှဝတ်မသွားရရှာတန်ဖိုးကြီးတာအဲ့ဒါလူရည်လို့ဖြစ်နေပြီဒါကြောင့်မို့အဲ့ဒီမှာဘုံကံရှိတဲ့ပုဂ္ဂိုလ်များသာတုံးဆောင်ထိုက်တဲ့အတွက်သူ့ကိုယရနာလို့ခေါ်တယ်ဘုံကံရှိတဲ့ပုဂ္ဂိုလ်တွေတုံးဆောင်ထိုက်တဲ့အတွက်ဘာလို့ခေါ်တယ်အခုဘုန်းကြီးတို့ဒီမှာတကယ်ကိုတန်ဖိုးကြီးတဲ့ပစ္စည်းတွေဟာဒီတုံးဆောင်နေကြတယ် ဝင်နေကြတယ်ဝင်နိုင်တယ်ဆိုတာဒီပုဂ္ဂိုလ်ကြီးဘုံကံရှိလို့လားမရှိလို့လားရှိကအတိတ်ရဲ့ကုသိုလ်ကံတွေကောင်းနေတော့ဒီဘဝမှာလည်းပဲကံတွေကနေလာလားမြင့်နေတာလားမြင့်နေတာဘုံတွေကြီးကံတွေကြီးဒါအတိတ်ကကုသိုလ်ကံတွေမပါဘဲနဲ့ဒီဘဝမှာလာပြီးမြင့်နေတာမဟုတ်ဘူးနော်ဒီရဲ့ဘဝကိုခွန်ကြီးတို့ယောဂီများကိုဘဝလေးကိုဟောဒီပစ္စုပန်ဘဝလေးတစ်ခုကိုပဲလေ့လာကြည့်လိုက် အဲ့ဒီပြစ္ဆုတ်ပံမိမိရဲ့ရောက်ရောက်နေတဲ့အဆင့်အတန်းအနေလေးကိုပြန်လေ့လာကြည့်ရင်ဩငါအတိတ်ကကုသိုလ်ကံတွေပါတယ်မပါဘူးဆိုတာကိုယ့်ကိုယ်ကိုဝေဖန်ဆုံးဖြတ်လို့မရဘူးလားရတယ်အတိတ်ကကုသိုလ်ကံမပါဘဲနဲ့ဒီတော့ချမ်းသာတဲ့မိဘဒီလောက်ချမ်းသာတဲ့အတိုင်းဝိုင်းထဲမှာလာပြီးတော့လူဖြစ်ပါမလားမဖြစ်ဘူးတကယ် ဒီဘဝမှာလာပြီးဆင်းရဲတဲ့မိသားစုတွေလာလူဖြစ်တယ်ဆိုတာအတိတ်ကကုတုကံပါလို့လားမပါလို့လားမပါလို့ဒါကြောင့်အခုမိမိရဲ့ပြစ္ဆုတ်ပံဘဝလေးကိုပြန်ပြန်ပြီးသုံးသပ်ကြည့်ရပြန်သုံးသပ်ကြည့်ရင်အော်ငါအတိတ်ကံကြီးကောင်းနေတယ်ငါဒီဘဝမှာဘာမှလူလေးလေးမရှိတကယ့်ကိုမိဘချမ်းသာတဲ့မိဘတွေလေးမှငါရောက်နေတယ်အဲဒီမှာဒီရောက်နေတဲ့အချိန်လေးမှာမမေ့နဲ့နောက်ဖြစ်လာမယ့်အနာဂတ်ဘဝအတွက်မိမိဟာဒီဘဝနဲ့ ဘဝပြတ်သွားမှာမဟုတ်သေးဘူးနောက်ထပ်ဘဝကြီးရအောင်မယ်ဆိုရင်ချမ်းသာခြင်းမလားဆင်းရဲခြင်းမလားချမ်းသာခြင်းရင်ကောင်းတဲ့ကံပြုရမှာလားမကောင်းတဲ့ကံပြုရမှာလားကောင်းတဲ့ဒါနကောင်းမှုတွေသီလကောင်းမှုတွေဘာဝနာကောင်းမှုတွေပြုရမှာဒါတွေပြုနိုင်မှမိမိနောက်ဖြစ်လာမယ့်အနာဂတ်မှာလည်းပဲဒီလိုအထက်တန်းကျအဆင့်တန်းမြင့်တဲ့ဘဝမျိုးတွေကိုရနိုင်တာဒါကြောင့်ဘုန်းကြီးတို့ယောဂီများဤကိုယ့်ရဲ့ဘဝလေးကိုကိုယ့်ဟာကိုယ်ပြန်ပြန်ပြီးသုံးသပ်ကြည့် သုံးသပ်ကြည့်ပြီးတော့ဟောဒီပစ္စုပန်အလယ်ကနေပြီးတော့နောက်ပွားမဲ့လမ်းကြောင်းကိုလည်းပဲအကောင်းဆုံးဖြစ်အောင်ကိုကိုယ့်ဟာကိုလမ်းထွင်ဖို့လမ်းရှင်းဖို့မလိုအပ်ဘူးလားဗျာကိုယ်တိုင်ပဲလမ်းရှင်းသွားဒါကြောင့်မို့ဟောဒီမှာအသိလေးမှာပညာဟာလောကမှာလူအားလုံးအတွက်ယရနာပဲတဲ့မြတ်စွာဘုရားကလောကီပညာလောကီအတတ်ပညာတွေလေးတွေဒါဒီလောကမှာဒီလူဘဝမှာတော့ပစ္စုပန်ဘဝမှာ တကယ်ပညာတက်မှဒါတကယ်ကိုလူရဝင်နေဒါကြောင့်မို့သူဟာယရနာပဲဒါပေမဲ့မြတ်စွာဘုရားဟောလိုခြင်းကတော့ဖြင့်အတိပညာကိုလောကီပညာကိုဟောလိုရင်မဟုတ်ဘူးလောကုတ္တရာပညာဘာပညာလဲလောကုတ္တရာပညာကိုဒါမြတ်စွာဘုရားဟောတာလောကုတ္တရာပညာကတော့ဖြင့်တကယ်ကိုတကယ်ကိုတန်ဖိုးအကြီးဆုံးယရနာပဲတန်ဖိုးအထက်ဆုံးယရနာ လောကုတ္တရာပညာတွေမိမိပေါင်းမြောက်သွားမယ်ဆိုရင်ဗရဒမညာပူညာတိအောင်ရသွားမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာနောက်တာဘဝခန္ဓာရပါဦးမလားဒီလိုဆိုရင်ဆင်းရဲအားလုံးမငြိမ်းဘူးလားဝိမု ക്തി ဒုက္ခဆင်းရဲကလွတ်မြောက်သွားဘာကလွတ်မြောက်သွားပြီလဲဒီဆင်းရဲကလွတ်မြောက်နိုင်တဲ့ဉာဏ်ပညာမျိုးဆိုတာဒီဝိပဿနာပညာမှရတာ လောကုတ္တရာပညာမှရတာဒီလောကုတ္တရာပညာဖြစ်တဲ့ဒီဝိပဿနာပညာတွေဝိပဿနာဉာဏ်တွေရအောင်အခုဒီတတိပဌာမဲခင်ဆိုတဲ့အကျင့်တရားတွေမကျင့်ရဘူးလားဒီတတိပဌာမဲခင်အကျင့်တရားတွေကျင့်နေလို့ရှိရင်မိမိရဲ့ယုံနံအဖြစ်ပြမှာစလို့မိမိရဲ့ပါရမီလျောက်ဝိပဿနာဉာဏ်နေအဆင့်ဆင့်ဉာဏ်အားဖြင့်ပြည့်လို့ဒီဝိပဿနာဉာဏ်နေရင့်ကျက်ပြည့်စုံပြီဆိုရင်မိမိမှာအောက်ဖြင့် တ္တပတ္တိလက်ညာပူညာလောက်ရလို့တမက်တပူလောက်ရသွားပြီဆိုရင်ပဲအပေဆင်းရဲတွေမလွတ်နိုင်ဘူးလားလောကီပညာကဒီအပေဆင်းရဲတွေမလွတ်နိုင်ဘူးဒီတဘဝစာချမ်းသာဖို့လောကီပညာကဘယ်နှဘဝချမ်းသာဖို့လဲတဘဝချမ်းသာဖို့ဟောဒီလောကုတ္တရာပညာကသတ္တန္တရာလုံးချမ်းသာဖို့လောကုတ္တရာပညာကဘယ်လောက်ချမ်းသာဖို့လဲသတ္တန္တရာလုံးအပေဆင်းရဲကလွတ်ပြီးတော့ချမ်းသာဖို့နောက်ဆုံး မိမိအရဟတမေပညာပူပညာတွေရပြီဆိုရင်ဆင်းရဲအလုံးကမလွတ်မြောက်နိုင်ဘူးလားဗျာဒီဆင်းရဲအလုံးကလွတ်မြောက်နိုင်တယ်ဒါကြောင့်မို့ဘုန်းကြီးတို့လောကမှာလူတွေရဲ့တကယ့်ကိုတန်ဖိုးအရှိဆုံးယရနာဘာလဲဆိုရင်အသိပညာပဲဘာပညာပါလိမ့်မလဲဒီဆိုလိုက်လူယရနာမိမ့်ရွဲ့ပံဘေဟာဖြစ်နိုင်သည် လူယရဏမိမ့်ရွဲ့ပါဘေဟာဖြစ်နိုင်သည်လူယရဏအတိပညာ မှန်စွာဖြစ်နိုင်သည်လူယရဏအတိပညာမှန်စွာဖြစ်နိုင်သည် ဗုဒ္ဓတိလို့ရင်နေမင်းများလျောက်တာလာညာဥအမောင်နတနရနာလူအပေါင်းတို့၏ယရဏအဖို့ထိုင်ဖို့တန်ဆုံးဖြစ်သောယရဏတိကပညာအတိလိမ္မာဉာဏ်ပညာပါပေတိဣတိဤသို့ဘဂဝါတို့ဘုန်းတော်သခင်တရားရှင်ကိုရောမြတ်ကြီးသည်ဟောစာကောင်းစွာမသွေဟောကြားတော်မူခဲ့ပါ၏တည်း တကယ်တော့လောကမှာလောကီပညာဆိုတာလည်းပဲဒီဘဝမှာလောကီပညာတွေမှဘုန်းကြီးတို့ယောဂီများပွေတူးဂုံတူးတွေမရလို့ရှိရင်ဒီပုဂ္ဂိုလ်ဟာလူယရနာကိုမဖြစ်တော့ဟုတ်တယ်မို့လားပညာတွေတက်လို့တားလေးတွေသမီးလေးတွေပညာထူးချွန်ပြီဆိုရင်မိသားစုအတွက်ကတော့အမလီဒီတားယရနာလေးကဒီသမီးယရနာလေးကဟုတ်တယ်မို့လားတခါတော့ယရနာထိုက်သွားတာပညာတက်လို့လားမတက်လို့လား ပညာတတ်တဲ့အတွက်ကြောင့်အမလီကာယရဏလေးကနော်ထူးချွန်လိုက်တာဟောသမီးယရဏလေးကနော်ထူးချွန်လိုက်တာဒါပညာတတ်လို့ဒီဘဝမှာလေဒီလောကီပညာမှာလည်းပဲယရဏထိုက်တာဒါပေမဲ့မြတ်စွာဘုရားအလိုကတော့ဖြင့်လောကုတ္တရာပညာဒီလောကုတ္တရာပညာကတော့ဖြင့်ဆင်းရဲအားလုံးမလွတ်မြောက်နိုင်ဘူးလားလွတ်မြောက်နိုင်ရင်ဒါကိုယရဏတဲ့နောက်တကနံပါတ်၄အနေအချင်းကိတုသောရိဟိဒုရံ ဗန္ဒီဘုံတော်နေဝတ်တော်နေတောက်ပါတော်မူပြီးတော်မြတ်စွာဘုရားဇောရီတခုတည်းများသူဆိုသူဆိုတို့သည်ဒူရာမခိုးယူနိုင်သောဥစ္စာကကိန္တုအဘေယာပါဏိမြတ်စွာဘုရားလောကမှာဘယ်ပစ္စည်းမှထားလို့မလွယ်ဘူးဗျာတဲ့ရန်သူမျိုး၅ပါးတပါးပါးပစ္စည်းလို့ပစ္စည်းနိုင်နေတဲ့အဲ့လိုရန်သူမျိုး၅ပါးတွေမပစ္စည်းနိုင်တဲ့ဥစ္စာဆိုတာဘယ်လိုဥစ္စာပါလဲတဲ့ဒီကမှာဘုရားရှင်ကိုရောမြတ်ကြီးကဒေဝဗုဒ္ဓဒီလိုရင်နဲ့မေးမြန်းလျောက်ထားလမ်းညာဥအမောင်နတ္တာ သောရေဟိသကိုတညာလူသူတို့တို့သည်ဒုဟရံမခိုးယူနိုင်သောဥစ္စာကပုံညာကုသိုလ်ကောင်းမှုပါပေ၏သကိုတညာလူဆိုးသူဆိုးတွေမခိုးနိုင်မယူနိုင်တာကတော့ဖြင့်မိမိပြုထားတဲ့ကုသိုလ်ကောင်းမှုပဲမိမိပြုထားတဲ့ကုသိုလ်ကောင်းမှုတွေကတော့ဖြင့်ဘုန်းကြီးတို့ယောဂီများကိုယ်ပိုင်ပစ္စည်းတွေဘာပိုင်ပစ္စည်းတွေလဲကိုယ်ပိုင်ပစ္စည်းတဲ့ဒီပစ္စည်းတွေကတော့ဖြင့်ကိုယ်ပေးမှရမယ်ကိုယ်ပိုင်ပစ္စည်း မိမိတို့ဒီမှာဒီပစ္စည်းတွေဟာကုသိုလ်ကောင်းမှုကိုခိုးယူလို့ရပါမလားကုသိုလ်ကံကြောင့်ဖြစ်လာတာတွေဆိုရင်ဘယ်လိုမှမရဘူးလေဘုန်းကြီးတို့ရသော်ဗျာလက်ထက်ကတဖြည်းကြီးတွေရှိတယ်လေဇောတိကာတို့စတိလာတို့ကာကွန်နာတို့မေနကတို့ဆိုတဲ့တဖြည်းကြီးတွေအဲဒီအဲဇောတိကာဇောတိကာတဖြည်းကြီးလိုက်အဲဒီမှာဇောတိကာတဖြည်းကအင်မတန်ကို ချမ်းသာကြွယ်ဝသူ့ရဲ့အကျိုးပေးကလည်းပဲအင်မတန်ကို ကျိုးပေးကောင်းတဲ့ပုဂ္ဂိုလ်ပါပဲအဲ့မှာဘုန်းကြီးတို့အသတ္တလေဗိမတာရာရဲ့သားတော်အသတ္တဟာဗိမတာရာမင်းကြီးကသူ့နိုင်ငံအတွင်းမှာဒီလောက်တောင်ထူးခြားတဲ့ပုဂ္ဂိုလ်ရှိနေတဲ့အတွက်သိကိုသူ့ကိုသဘောကျတယ်သိကြည့်ခြင်းနဲ့နောက်ပြီးတော့လည်းဒီဇောတိကရဲ့ဇနီးဟာမြောက်ကျွန်းသူဖြစ်တယ်မြောက်ကျွန်းသူဖြစ်တဲ့အတွက်ကြောင့်မို့တခါရမိတွေပါလေဆိုတာကိုမကြည့်နိုင်ဘူးသူကဗရမယအယောင်နဲ့နေနေတာ အဲ့တော့ဗရမယာတွေသူ့ရဲ့တက်အိမ်အတွက်မှာဗရမယာတွေကြီးတွေပဲစီထားတယ်လေကားတွေလေကားတွေအခန်းတွေအကုန်လုံးကဗရမယာတွေကြီးတွေချတာဗရမယာအယောင်နဲ့ပဲနေတယ်အတွင်းထဲမှာအဲ့လိုနေတာကိုအဲ့ဒီမှာတခါလေသူ့ရဲ့ဒီအိမ်ဝင်းကြီးကိုလည်းပဲတခါတတိုင်းသုံးရက်တတိုင်းသုံးတက်ချန်ထားတယ်အဲ့ဒီမှာတတိုင်းသုံးတက်မှလည်းပဲသူ့ရဲ့တတိုင်းတွေမှာယရနာတွေအကုန်လုံးအမျိုးမျိုးစီချထားတယ်အဲ့ဒီယရနာတွေစီချထားတဲ့အခါကျတော့ဘိမ္မာရမင်းကြီးက ရောက်ရှင်နေတယ်ကြည်ကျင်နေတယ်ဩဘုံရှင်ကန့်ရှင်ငါနိုင်ငံအတွင်းမှာဖြစ်လာတယ်ဆိုတော့အဲဒီမှာကြည်ကျင်တယ်ကြည်ကျင်တဲ့အခါကျတော့အဲဒီမှာမင်းကြီးကိုအထေးရဲ့ခမဲတော်ကြီးများကနေပြင့်ဖိမန္တကပြုတ်ပြီးတော့နတ်အဲဒီမှာတထင်းအိမ်ရောက်တဲ့အခါကျတော့မင်းကြီးကကြည်စိတ်ကိုချမ်းသာတာပါလားမင်းကြီးဒေမတာရမင်းကြီးကတော့အရိယာသူတော်ကောင်းကြီးဆိုတော့မုရိတာပွားနိုင်တယ်။ဘာပွားနိုင်လဲ။အဲဒီမှာ မင်းရဲ့ရင်ဝင်ထဲမှာထိုင်နေတဲ့ဟိုမင်းရဲ့သားဖြစ်တဲ့အဇတပတ်ကတန်းပြီးအုပ်ချုပ်မင်းဖြစ်ပြီးတော့ဒီတတိလောက်မှမချမ်းသာဘူးတန်းပြီးအုပ်ချုပ်တဲ့မင်းလုံနေပြီးတော့မှဒီတတိလောက်မှမချမ်းသာငါသာမင်းဖြစ်ရင်ရင်းပစ္စည်းအကုန်သိမ့်လိုက်မယ်ဆယ်တော့တခါလဲကိုသူကကျုံးရတာငါမင်းဖြစ်တဲ့အချိန်တိုင်းမင်းပစ္စည်းတွေသိမ့်ကိုသိမ့်မယ်အဲဒီမှာနောက်ဆုံးသူမင်းဖြစ်တဲ့အခါကျတော့သိမ့်တာပဲ သိနေလို့သွားပြီးတော့တခါလဲသွားတာအဲဒီမှာသူတို့သွားတဲ့အချိန်မှာဟိုကဒီဝင်းကြီးကိုခြံကြီးကိုစောင့်ရှောက်နေတာကဘလူတွေစောင့်ရှောက်နေတာအကုန်လုံးကတထဲကိုတခါလဲဘလူတွေကစောင့်ရှောက်ပေးနေတာဝင်းခြံနေတော့ပြီးတော့ယေရနာတွေစီတန်းတာဖြစ်တဲ့အတွင်းလူတွေသွားပြီဆိုရင်အဲဒီမှာအရေးတွေကကိုယ့်ကိုပြန်ပြီးတော့ဟိုမှန်လို့ပေါ့ဗျာမှန်နေကထားလို့ရှိရင်ကိုယ့်ပုံတွေကိုပြန်မတွေ့ရဘူးလား လူတွေကဒီကအများကြီးသွားရင်ဟိုကလူတွေအများကြီးလာတယ်လို့မထင်ရဘူးလားအဲ့ဒီမှာဇတတကတက်တောင်တန်ဘိုလ်လူနဲ့ခြီးပြီးတော့တက်သွားတာတခါလဲအဲ့ဒီတိုင်းတွေဟာအရေးတွေကသူတို့ပြန်ထင်တဲ့ခါကျတော့ဟာဟိုဘက်ကလည်းတခါနဲ့စစ်တပ်ကြီးနဲ့ငါတို့ကိုပြန်တိုက်တော့မှာပါလားဆိုပြီးတော့အဲ့ဒီမှာကမျောတော်ပါနဲ့ဇတတမင်းပြေးလာခဲ့ရတာအဲ့မှာကမျောတော်ပါနဲ့ပြေးလာခဲ့တဲ့အချိန်မှာဟိုသောတိကတတိကဘုရားကျောင်းတော်မှာမြတ်စွာဘုရားရှင်တန်းမှာ အလဘသံလဘမြတ်စွာဘုရားမင်းမြန်နေတာကိုလျှောက်ထားနေတာအဲ့ဒီအချိန်ကမျိုးတော်ပါနဲ့တခါလေဇတတမင်းပြေးလာပြေးလာပြီးတော့ဒီသောတိကတထေကိုမြင်တော့အော်သင်ကသင်ရဲ့တပည့်လက်သားတွေတပ်သားတွေနဲ့ထားခဲ့ပြီးတော့သင်ကတော့ဘုရားနာမလာပြီးတော့တခါလေနေတာကိုဆိုပြီးပြောတော့မှာအရှင်မင်းကြီးဘာကိုဆိုလိုတာလဲကျွန်တော်ဘုရားထံရောက်နေတာရှားပြီပြောပြအဲ့ဒီခါကျတော့မှတခါလေဟိုကဇတတမင်းရဲ့ပြောဆိုတဲ့စကားအခြေအနေကိုသိတော့မှာ တဇတ်အဲ့ဒီမင်းကနေပြီးတော့အဲ့ဒီတထေးကနေပြီးတော့ရှင်မင်းကြီးကျွန်ုပ်ရဲ့ပစ္စည်းကိုကျွန်ုပ်မပေးသေးနဲ့အရှင်မင်းကြီးဘယ်နည်းနဲ့မှယူလို့မရဘူးတဲ့အရှင်မင်းကြီးကျွန်ုပ်ပိုင်ဆိုင်တဲ့ပစ္စည်းတွေအသာထားလိုက်တယ်ကျွန်ုပ်လက်မှာဟောဒီမှာဝတ်ဆင်ထားတဲ့နဝရစီချေထားတဲ့ဒီလက်စွပ်ကိုပဲအရှင်မင်းကြီးချုပ်ပါအောင်ကျွန်ုပ်မပေးဘဲနဲ့အရှင်မင်းကြီးကျွန်ုပ်ကိုဘယ်လိုနည်းနဲ့ပဲချုပ်ယူယူကျွန်ုပ်လက်ကချုပ်ယူလို့မရဘူးဆို ကဲဒီလိုဆိုရင်အေးချုပ်မယ်ဆိုပြီးတော့အဇတတမင်းကလည်းဆင်းမြောင်၅စီးအာမန်ကြီးတဲ့ပုဂ္ဂိုလ်ဆိုတော့အဲ့ဒီမှာဖြုတ်မယ်ဆိုပြီးတော့အဲ့ဒီမှာလက်ကိုဖြုတ်တာလက်စုပ်ကိုဖြုတ်ချွေးကြီးကြီးကြဖြုတ်လို့မရအောင်ကျွန်တော်မပေးဘဲနဲ့တင့်ကိုဘယ်လိုမှမရအောင်ကုသိုလ်ဆိုတာကုသိုလ်ကံကြောင့်ဖြစ်တာကိုခိုးလို့ယူလို့တိုက်လို့ရပါမလားဒါနမူနာလေးပြောတာကိုမြင် အဲ့တော့အခုဒီမှာကျွန်တော်မပေးဘဲနဲ့ကျွန်တော်ပစ္စည်းကိုတင်ပယ်လို့နည်းနဲ့မှယူလို့မရပါဘူးချစ်လို့ယူကြည့်ပါဆိုတော့ဖြုတ်တာဘလို့မှမရအောင်ချွေးတိချွေးပေါက်တိကြကဲအရှင်မင်းသားအရှင်မင်းသားပြင်မလာပါဘူးကဲအရှင်မင်းသားလူချင်းရင်ကျွန်တော်ပေးပါမယ်လက်ပွားခံဆိုတော့လက်ပွားခံအဲ့ဒီမှာဟိုကရောတိကတထေကဒီခါနဲ့အပေါ်ကနေလက်ကလေးကိုဒီခါလက်ပွားပေါ်မှာဒီလိုလေးလက်ကလေးကိုဒီလိုလေးစိုက်ချလိုက်တာအဲ့ဒါလက်စွပ်တွေအကုန်ဖြုတ်ပြီးကြတာ ကျွန်ုပ်ပေးမှသင်ရမယ်ကျွန်ုပ်မပေးဘဲနဲ့ကျွန်ုပ်ပစ္စည်းကိုသင်မရနိုင်ဘူးအဲဒီမှာဆိုလိုရင်းကတော့မိမိရဲ့ကုသိုလ်ကံကြောင့်ဖြစ်လာတဲ့ဟာတွေဟာဒီကုသိုလ်ကောင်းမှုကံတွေဟာဘုန်းကြီးတို့တခုတည်းများလူဆိုးသူဆိုးဖြစ်ပြီးလို့ရပါမလားဒီအဲ့ဒီလိုမိမိတို့လုံခြုံစေခြင်းတကယ်ကုသိုလ်ကောင်းမှုပြုတဲ့အခါမှာတကယ်ကိုစေရနာတန်တန်လေးနဲ့ပြုပြုတဲ့အခါမှာလည်းမုတ်တစာကီလွတ်တော်ဆိုခြင်း ပုဂ္ဂိုလ်ပေါ်မှာလည်းဘုန်းကြီးတို့ယောဂီများ မစွဲနဲ့ပစ္စည်းဥစ္စာပေါ်မှာလည်းမစွဲနဲ့လွတ်တော့ပဲအလူကံပုဂ္ဂိုလ်ကြီးချမ်းသာပါစေကိုလူတန်းလိုက်တဲ့အလူကိုသုံးဆောင်ရတဲ့အတွက်ဆွမ်းဆိုရင်ဆွမ်းသင်္ကန်းဆိုရင်သင်္ကန်းဝတ္ထုပစ္စည်းဆိုဝတ္ထုပစ္စည်းအခုဘုန်းကြီးတို့ဒီမှာရှင်မင်းဝန်ရိတ်တာရဲ့သာသနာပြုလုပ်ငန်းတွေဖိုးဖွားရိတ်တာရဲ့သာသနာပြုလုပ်ငန်းတွေလုပ်တယ်အဲဒီမှာအကုန်လုံးအားလုံးတော့အလူကံပုဂ္ဂိုလ်ကြီးချမ်းသာပါစေဒီစိတ်နဲ့ပဲ တရားတရားဖြစ်တဲ့တန်တန်နဲ့ပြက်ပြက်သားသားလူအကျိုးပေးတော့လဲပြက်ပြက်သားသားအကျိုးမပေးဘူးလားဗျာကဲဒီတော့တခုတည်းကလူဆိုးသူဆိုးတွေမခိုးနိုင်တဲ့အရာပါပါလိမ့်မလဲကုသိုလ်ပါပဲကုသိုလ်ကောင်းမှုကတော့ဖြင့်ဘသူကိုကိုခိုးလို့ရပါမလားကဲဆိုလိုက်မခိုးနိုင်တာမိမ့်ရွယ်ပါဘယ်ဟာဖြစ်နိုင်သည် မခိုးနိုင်တာနိမ့်ရွဲ့ပံဘေဟာဖြစ်နိုင်သည်မခိုးနိုင်တာကုသိုလ်တာ မှန်စွာဖြစ်နိုင်သည်သုဒီတော့ဘုန်းကြီးတို့ယောဂီများယနေ့မိမိတို့ပြုလုပ်ထားတဲ့ဒါနကောင်းမှုတွေကိုလူစိုးဓမြတွေကိုနိုင်သေးရလား ဒီနေ့မိမိတို့စောင့်ကြည့်စောင့်တင်ထားတဲ့သီလကုသိုလ်တွေသီလကောင်းမှုတွေခုနိုင်လေရဲ့လားမိမိတို့ပွားများအားထုတ်ထားတဲ့ဘာဝနာကောင်းမှုတွေဘာဝနာကုသိုလ်တွေသူတစ်ပါးတွေခုနိုင်ပါမလားမိမိတို့ပေးမှရမယ်ဘယ်သူပေးမှရမှာကဲဒီကုသိုလ်ရဲ့အဖို့စုတွေကိုလိုချင်ရင်မိမိတို့ကအမျှဝေလိုက်ရင်သူတို့တာရုခေါ်ရင်မရဘူးလားမိမိတို့မပေးဘဲနဲ့ဒီကုသိုလ်တွေပေးပါဆိုလူယူလို့ရမလား မရဘူးဒါကြောင့်မို့ဒီကုတုကဟာဘယ်တစ်ခုပဲလူဆိုးမှခိုးယူလို့မရနိုင်ဘူးတဲ့ပြီးတော့အကောင်းဆုံးကောင်းခြင်းလေးပြာတရားပြီးဆုံးပြီကောင်းခြင်းလေးပြာတရားဘယ်နှပါလဲဒီလေးပါနံပါတ်1ကပုရိတန်အောင်ကောင်းတာပါလေသီလနံပါတ်2ကမပြည့်စည်နိုင်အခိုင်အမြဲကြည်တမ်းရင်ကောင်းတာပါလေ သရတရားနံပါတ်3ကလူရဲ့အကိုထိုက်တန်ဆုံးယရနာပါလေပညာနံပါတ်4ကမခိုးနိုင်တာပါလေဒီဒီလိုဆိုရင်ကြည့်လိုက်ဒီ၄ပါးဟာကြည့်လိုက်သီလတရားပညာကုသိုလ်တဲ့ဒီ၄ပါးပဲဒီ၄ပါးအကောင်းဆုံးပဲမိမိတို့မှာဒီ၄ပါးပြည့်စုံနေရင်ကောင်းသလားမကောင်းဘူးလား အကောင်းဆုံးဒါကြောင့်မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကသီလံယာဝသရတာတုတရတာတုပဋိဌိတာပညာနရဏယရဏပုံညာစောရိဟိရူဟရံအကောင်းဆုံးတရားဟာဒီလေးပါပဲကွာဒေဝဗုဒ္ဓသိလို့ရင်းနဲ့မေးမြလျောက်ထားလာညာအိုအမောင်နတ္တယာဝသရတာရုအိုမင်းချင်းရောသိတိုင်အောင်ကောင်းသောအရာဒီကသီလကိုချင်းသီလတို့ပါပေ၏ ဒေဝဗုဒ္ဓသိလိုရင်းနဲ့မေးမြန်းလျောက်တာလာညာဟိုအမောင်နတံပရိဋိတာခိုင်နေတိတံပြီးရှိသောသာဓုကောင်းသောအရာဒီကတရားယုံကြည်မှုဆိုတဲ့တရားတရားပါပေသည်ဒေဝဗုဒ္ဓတိလိုရင်းနဲ့မေးမြန်းလျောက်တာလာညာဟိုအမောင်နတံနရဏံလူအပေါင်းတို့၏ယရဏံအဖို့တိုင်ဖို့တန်ဆုံးဖြစ်သောယရဏဒီကား ပညာအတိအလိမ္မာဉာဏ်ပညာပါပေသည်ေဝဗုဒ္ဓတိလိုရင်းနေမေနတယောက်ထားလာညာဩမောင်နတံဇောရိတခိုးတညာသူဇိုးသူဇိုးတို့သည်ဒုဟရံမခိုးယူနိုင်သောယာတိကပုံညာကုသိုလ်ကောင်းမှုတို့ပါပေ၏ဣတိဤသို့ဘဂဝါတို့ဘုန်းတော်သခင်ဘုရားရှင်ကိုယ်တော်မြတ်ကြီးသည် ဟောစာကောင်းစွာမသွေဟောကြားတော်မူခဲ့ပါ၏တည်းိမံရစုမယ်